ကြောင်းအနုမောဒနာတရားကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကရှင်းပြပါလိမ့်မယ်။နာကြားတော်မူကြပါခင်ဗျာ။မြတ်စွာဘုရား၏သာသနာတော်ကြီးဤရန်ရာမှာဒကာဓမ္မတွေကပြည့်စရာနှုတ်ကဟခြင်းရှင်းရောက်ရတယ်။ညာတော်တွေကဓမ္မနှုတ်ကဟခြင်းရှင်းရောက်ရတယ် နှုတ်နှစ်ဖက်လုံးပြုပြာနှုတ်ကဓမ္မနှုတ်ကဖြင့်ကြီးမြောက်ပြီးဒီသမျှကာလပါလုံးမြတ်စွာဘုရား၏သာသနာတော်ကြီးဟာဒီငယ်ဒီရပြီးတော့နေတယ်သွန်ကားပြီးတော့လည်းသွားနိုင်ပါတယ်ရာဓမ္မတွေကပြုပြာနှုတ်ကဖြင့်ကြီးမြောက်တယ်ဆိုတာရာတော်များအသုံးကြတဲ့အကျဉ်းချုပ်အားဖြင့်ပစ္စည်းလေးပါးလူသားနာပါပဲသင်္ကန်းရယ်၊သွမ်းရယ်၊ကြောင်းရယ်၊ဆေးရယ် ဒီပစ္စည်းလေးပါးကတော့ရဟတော်များရှိမှရှိမှာနေ့စဉ်နေ့စဉ်ဝတ်စရာသင်္ကန်းလည်းရှိမှစားစရာဆုံးကလည်းရှိမှနေစရာအကြောင်းကလည်းရှိမှနေမကောင်းတိုင်းမသာခြင်းဆေးပစ္စည်းကလည်းရှိမှဒီပစ္စည်းလေးပါးပြည့်စုံမှပဲသာသနာဓမ္မတွေကိုတရားတစ်ဖြင့်ပြည့်စုံနိုင်ပါတယ်ဒီဒီလေးပါမပြည့်စုံလို့ရရနည်းနဲ့ကြာပွေခဲ့လို့ရှိရင် စားစရာရှာခြင်းကြောင့်လည်းပဲယဟမှာသီလပိဋကဘုရားပြည့်နေခြင်းကြယ်ပဲရှင်းနိုင်ပါတယ်ဝိဇ္ဇာသင်္ဃာရှာတဲ့အတွက်လည်းရှင်းနိုင်တယ်နေစရာအကြောင်းကိုရှာမိတဲ့အတွက်လည်းမတရားခြင်းရှာရင်ရှင်းနိုင်တယ်ဒီပစ္စည်းကိုရှာမိတဲ့အတွက်လည်းမတရားခြင်းရှာလို့ရှိရင်သီလပြည့်စုံခြင်းညှိုးနှွမ်းခြင်းရှင်းနိုင်တာပဲသီလမှမသင်ကြလို့ရှိရင်သမာဓိပညာတွေအားထုတ်လို့လည်းမရှင်းနိုင်ပါဘူးဒါကြောင့် ဗราတရားနဲ့ပြည့်စုံတဲ့ဒကာဓမ္မတွေကပစ္စည်းလေးပါးဖြင့်လူရမ်းပြီးတော့သာသနာတော်ကိုချီးမြှောက်ကြရတယ်အဲဒီလိုချီးမြှောက်တဲ့အခါကာလမှာဉာဏ်တော်တွေကလည်းအတုံးပြန်ပြီးတော့ဓမ္မနုခဖြင့်ချီးမြှောက်ရတယ်မြူမောရဏတရားဆိုတာဟောရတယ်မြူမောရဏတရားဆိုတာဟောကိုဟောရမယ်လို့မြတ်စွာဘုရားကတိုက်တွန်းထားပါတယ်အခုတော့ အမတန်ကြောင့်ညာဆိုင်ပြီးတော့အမနာဘုဒ္ဓနဲ့ကျောင်းလူဒါနမပြောနဲ့တော့သာမသာဝေတောက်ွယ်လေးဒီတဲ့ဥစ္စာလည်းပဲအချင်းချုပ်အတူချုပ်တော့ဟောရမယ်တတ်နိုင်နေရဟောရဒါကြောင့်ခုနုမောရဏပြဟောဖို့သင်ရောက်လာပါနုမောရဏပြကတော့ဟောမယ်ဆိုရင်တော့တော်တော်ကြီးကြီးမျိုးဟောဖို့ပါတော့ဒါပေမဲ့လို့ပြိဿတွေလည်းပဲခိုင်းနေတာလည်းညောင်းတာအကြောင်းတစ်ခု ပညာမြင့်သွားတဲ့အတွက်ရင်းထုတ်ပြီးတော့ဟောရတယ်ဘုန်းကြီးဟောရတဲ့သင်္ဍသလည်းဒီမှာသံမုတ်ကြီးသေးတာဒီအာလာသာထဲမှာပါပါတယ်အဲဒါမင်းညာဟောတာလည်းဘာမှမပြီးဘူးနည်းနည်းပဲဒီနေ့နေ့လည်းလည်းမင်းညာဟောလို့ဖြစ်မှာပုတ်နေရပါဘူးသူတော်ကုန်းသွားတယ်အဲတော့ကောင်းစဉ်လေးတိုးတိုးလေးလျှောက်ပြောသွားဒီလိုလူမောဒနာတရားဟောရတာလည်းတရားကြောင့်မဟုတ်ပါဘူးဒါဓမ္မတွေ မိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုအကျိုးအာနိသင်တွေပြီးပြီးတော့ကုသိုလ်ဇောတွေဆက်တံအောင်လို့ခေါ်ရတယ်။ဒါများပုတ်စီယာရှိရင်ခုတ်ရအောင်လို့တွေးတယ်။ကြောက်ကောင်းကောင်းနဲ့တွေးတာဆက်။ဒီဟာချင်းခေါင်းရိပ်တဲ့ခေါင်းရိပ်သားများဒါအရေးကြီးတာပေါ့။ခေါင်းရိပ်ကတုံးနေလို့ရှိရင်ပြင်မပြတော့ဘူးရုပ်ကမပြည့်ဘူး။ဒီလုံး ဒီလုံးသားအေးရကြောက်ကောင်းကောင်းနဲ့ပြေးလို့ဓာတ်တို့ခါရင်ညှိနေတော့ဆက်နေလို့ရှိရင်အဲ့ဒါုတ်ခြင်းလည်းခုတ်ကောင်းရခြင်းလည်းရိတ်ဒါလည်းလွယ်လွယ်ကူကူနဲ့ပြတ်တယ်သွားအပြတ်ရဲတယ်လို့ပြောတာအဲ့ဒါလိုပဲကုသိုလ်ကောင်းမှုပြုလုပ်ရမှာထက်တဲ့တဏ္ဍာနဲ့ပြုလုပ်တဲ့ကုသိုလ်ကအကျိုးပေးတဲ့တဏ္ဍာနဲ့ကုသိုလ်ကောင်းမှုထက်တာအောင်ဟာလည်းပဲကုသိုလ်ကောင်းမှုရဲ့အကျိုးအာနိသင်ကြီးရှိမှလည်းပဲစေတနာထက်တဲ့တဏ္ဍာနဲ့ဖြစ်တယ်ဒါကြောင့်မို့ ကုသိုလ်ကောင်းမှုတွေပြုပြီးပြီးတော့ဒီသီးတွေပါပဲအဲဒီမဲ့လည်းသိကြတဲ့ပြီးအောင်မြတ်စွာဘုရားကခါကာလာလျော်စွာဒီသားနဲ့ခါကာလာမှာမမောရဏတရားဟောရမယ်လို့ဆွံ့ယူထားပါတယ်တိုက်တွန်းထားပါတယ်ဒါကြောင့်မမောရဏတရားဒီကောင်းမှုကောင်းရင်ဆောင်ပုဂ္ဂိုလ်တွေတော့ဘုန်းကြီးဟောတော့ပါတော့မယ်ဘုန်းကြီးအကျဉ်းချုပ်နဲ့ဟောနေရင်ပြီးမှာမဟုတ်ဘူးညလည်းဟောပြီးပါပြီဝိတံသုံးနံပတိဟာတိ သောဝါလမိဂာနိသသရိတပေသမဂပေဣတိေသာပိယုတ်တိယောဘုရားဟောတာတဲ့နိဗ္ဗာန်တရားပါအမြဲဘုရားဟောတဲ့တရားပဲတစ်ဆင့်အထက်တဲ့ယာကြီးကြီးရဲ့အမိန့်ကိုအောက်ကဆရာပုဂ္ဂိုလ်တွေကနေပြီးဖပြတယ်လို့ပါပဲမြတ်စွာဘုရားဟောတဲ့အနိမောဒနာတရားဘုရားတစ်ဆင့်ရုပ်ပြီးတော့ကြရတာပဲအဲဒီ ပါဠိလိုပြောပြတော့သိနားလည်မှာမဟုတ်ဘူးမှတ်လည်းမှတ်မှာမဟုတ်ဘူးဒါကြောင့်ဘုန်းကြီးကပြန်အချင်းချုပ်ပြီးဟောမှုကလေးတွေပြေးထားတယ်ဒီကံအေးကို၎င်းဩနာပုဂ္ဂိုလ်တော်ပฏิဟာတိပဲကြောက်တတ်၏ကျောင်းကအေးပူကိုလည်းပဲကြောက်တတ်တယ်အေးတဲ့ခါမအေးရအောင်ပူတဲ့ခါမပူရအောင်ပဲကြောက်တတ်တယ်တော့တော့ဝါလာမိတာနိစ္စကာယသိက္ခာနေလည်းပဲကြောက်တတ်တယ်ဒါတော့ကြောင့်နေမှာပေါ့လေဒီမှာတော့ကာယသိက္ခာရာရှင်တို့ ဘောဝန်လို့စတယ်အဲဒီဒါရဲ့သိက္ခာနေလည်းအကြောင်းဆောက်ပါအာဝေဒသရိတပိသမကပေဝေကျင်းနေလည်းပဲထောက်တတ်တယ်မေတ္တေကျင်းနေလည်းပဲထောက်တတ်တယ်ဒီကြောင့်ကတော့ဒီကသုဒ္ဓရဏလောကအဖွဲ့အဲဒါကြီးတွေကလည်းအမှန်ခံွဲပြီးထောက်လို့ရတာရှင်လို့ရင်လို့ဒီလိုကောင်းနေပဲမဝင်နိုင်ဘူးမဝင်နိုင်အောင်လို့တခါတည်းထောက်တယ် နာကောင်းတဲ့ကြောင်းပါပဲဒီတော့ကဘယ်လိုကောင်းအောင်ဆောက်ဝယ်မယ်လို့သူရှင်နေနေကတော့ဝင်နိုင်တဲ့အခွင့်အလမ်းရှိနေတာလေအခုအသောဥကတော့ကိုရိုးသေးကစောင့်ချပြီးတော့နေတယ်လို့ရှင်ရှင်နေဝင်လို့ကမရဘူးနာကောင်းတဲ့ကြောင်းပါပဲအဲဒါဒေသနာတော်နဲ့အညီဆုံးလို့ဆိုရမှာပဲဒီကေစာပြုတ်ပြီးတော့အလွန်အေးများတဲ့ရှင်ရှင်အေးအဲဒီလိုအေးမျိုးကိုလည်းကာကွယ်တတ်တယ်မိုးရေတွေကိုလည်းကာကွယ်တတ်တယ်

ကုသိုလ်ဆိုတာအလားတူအကျိုးတွေကိုများသွားခြင်းအကျိုးပေးပါတယ်သူတောင်းမယ်ဆိုရင်အလားတူတဲ့ပိုးပြီးတော့တဲ့အကျိုးတွေကိုရရှိနိုင်ပါတယ်အဲဒါဝိဟာရကျောင်းကဒီတရားနေကိုပယ်ရတယ်ဆိုတော့ဒီတရားနေကိုပယ်နိုင်တဲ့ကျောင်းကိုသူရဲ့ဒကာရမတွေမှာကုသိုလ်တွေကလည်းပဲဘေးရန်အန္တရာယ်ရှင်းသွားတယ်ဒီမြန်မာမှာလည်းဘေးရန်အန္တရာယ်ရှင်းရောက်ဖြစ်တယ်နောက်လာနေရာကွာတွေမှာလည်းဘေးရန်အန္တရာယ်ရှင်းရောက်ဖြစ်တယ်လို့ ဒီလိုရိုးတွေကိုရပြီးတော့သွားပါတယ်အဲဆိုရမယ်ဧကူသာသာသေယမြာပယ်ရှားခြင်းပေသည်ဧကူသာသာသေယမြာပယ်ရှားခြင်းပေသည်သင်အောင်နေယံသံသာယံ အမှန်ဖြစ်ပေ၏သင်္ကောင်းနေယံသံသာယံအမှန်ဖြစ်ပေ၏ဒေနာခြင်းသာဒုက္ခခြင်းသာဇာယိတုံးသာဝိပါတိတုံးမြတ်စွာဘုရားမောဒနာကြောင့်ဟောရဒေနာဒေနာခြင်းသာသင်ရောင်းဝိလျောနေရာလို့ငါလည်းဟောဒီဖြစ်ပါတယ်တဲ့သင်ရောင်းမျိုးပြောပြီးတော့ကျောင်းကနေမှာ အညာသာသာနဲ့ဘာမှမလုံးနိုင်အောင်တော့ဘူး။တရားတွေပါလေအာမုံနိုင်အောင်လည်းဆန်းသာသာနဲ့သင်အောင်ပြီးတော့နေရတယ်။ကောင်းပါတယ်တဲ့အကြောင်းကဒုက္ခတင်စားကိုသိနေတရားချမ်းသာရလို့ငါလည်းဟောဒီဖြစ်ပါတယ်။ဆောင်းကားနဲ့ဝင်နေလို့ကိုရောစီတွေချမ်းသာတယ်။ဇာဤတုံစားသမထဇံဝင်စားခြင်းလို့ငါလည်းဟောဒီဖြစ်ပါ၏။ဒီပါတိတုံစားဝိပဿနာရှိခြင်းလို့ငါလည်းဟောဒီဖြစ်ပါ၏။ဆောင်းကားနဲ့ဝင်ပြီးတော့ မထသမထပွားများလို့ရှိရင်သမာဓိရလို့ဝိပဿနာပွားများလို့ရှိရင်ဝိပဿနာဉာဏ်တွေတကယ်ကိုထက်ထက်တန်တန်နဲ့ဖြစ်တွေ့တယ်။ဒါနဲ့နာမ26မှာကြီးပါတယ်။အဲအဲ့ဒါကြောင့်အရေးကြီးပါတယ်မြတ်စွာဘုရားအကြောင်းဆောက်ပြီးတယ်ဆိုတာတရားမဟုတ်ဘူး။မင်းညာကပြောခဲ့တယ်။ရာဇိုတတိကညာတော်တွေဆိုလိုရကနေပြီးအကျိုးကျိုးနဲ့ထွက်လာတာမြင်ရတော့ကိုယ်တော်ရင် ရားကျင့်သုံးနေတာနေရာမကောင်းနေဘူးကြောင်းလေးပြည့်ကြောင်းလေးနဲ့အားထုတ်လိုက်ရင်သိကောင်းမှာပဲတော့သရတရားဖြစ်ပြီးတော့ကျောင်းဆောက်ဖို့ရသူကြောက်ထားတယ်ကြောက်ထားတယ်လည်းမြတ်စွာဘုရားဆင်းပြုလို့ကျောင်းနေဆောက်တင်နေတဲ့နဲ့ကျောင်းပေါင်း60မြတ်ကပြောခဲ့တယ်အဲဒီကျောင်းနေတူတာနဲ့ခါကလာဘယ်လိုတူတာရမလဲဆိုမြတ်စွာဘုရားအဲတန်ခါတူရမယ်ဆိုပြီးတော့အမိပြီးတော့တန်ခါတူတာမှာပဲဒီနေ့သူရဲ့ကျောင်းကလည်းတန်ခါတူရမှာပဲတော့ကြာမှအဲဒီပိုင်းကျမှဘုရားပြောရမယ်ဒါအရေးကြီးတဲ့တူတာနာပဲအားကြောင့် သိအောင်သိအောင်နေရန်ချမ်းသာရန်အမှန်ဖြစ်တယ်ကြောင်းဆိုတာဒါကြောင့်သာသာနဲ့ကျင်းအောင်နေဖို့လည်းဖြစ်ပါတယ်ဇာဝင်စားရန်ရှင်မာရန်ဧကသင်ပေသည်သမာဓိဇာဝင်စားဖို့လည်းပဲကျောင်းကအသုံးကျတယ်ဝိပဿနာရှင်မာဖို့လည်းအသုံးကျတယ်တဲ့ဒါကတော့တရားထုတ်နေတဲ့ကုယောဂီတွေအနာဒီဒီဒေသနာဟာအမှန်တရားကိုက်ညီနေတာပဲကိုယ်တိုင်တွေ့ပဲကျောင်းအထောက်အကူကောင်းလေးလေးတရားထုတ်ရတဲ့နေရာမှာအကျိုးများလေးလေးပဲခု သာသနာ့ဟိတာ1312ခုနှစ်ကစပြီးတော့ဘုန်းကြီးတို့ဒီရောက်လာခဲ့13ခုနှစ်ရောက်ခါစားတုန်းကတော့ပြုံးနေဆိုတော့ဒီကမဆောင်ရနိုင်ဘူးပထမစကားကဘာနဲ့ဒီရတော့ဆိုတော့ဒီကျဲကြီးတွေနဲ့ဆောက်လောက်ရတာကိုအောက်ကယောဂီဒီလားရှင်တွေဟောတော်ညနာစာရေးတို့သူတို့ပါသူတို့ကောင်းဆောင်ပြီးတော့လာအားထုတ်ကြအဲ့ဒီမှာဒီကျဲကြီးတွေနဲ့လမ်းလမ်းမနေကလည်းရှုပ်နေပွဲတွေနဲ့ဒီလိုသွားတာက အပေါ်ကကိုယ်တော်တွေပါလေလည်းအထုဟာပဲဒီလိုတဏှီရဲကြီးတွေနဲ့ပဲအဲ့ဒီကစအတောက်ဦးတွေကတော့နည်းနည်းပါးပါးတော့ရှိပါတယ်တောက်ပြီးတော့မများဘူးအဲ့ဒီကနေပြီးတော့ဒီရဲကြီးတွေနေရာမှာအဲဟုတ်ခင်ကလေးနဲ့အတောက်ဦးတွေဆောက်ပြီးတော့လာသူသာသနာ့ဤသာမှာသူကြည့်လိုက်လို့ရှိရင်တော့သာဦးတွေမနာကောင်းပါလေမနာကိုကောင်းနေပါဘူးအဲ့တော့သာဝူတွေကောင်းတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့ချမ်းသာတယ်သမာဓိဉာဏ်ကြီးပြည့်လွယ်တယ်အနကျေးဇူးများပါတယ်ဒါကြောင့်ဇံဝင်ဇာယံရှင်မာယောင်းဧကံပင်မေသည်တဲ့ဆို သံဝင်စားယံသုမယံဧကံသင့်မေရီသံဝင်စားယံသုမယံဧကံသင့်မေရီကျောင်းလူဒါနာမြင့်မြတ်လားဗုဒ္ဓရှိကျူးသည်ကျောင်းလူဒါနာမြင့်မြတ်လား ဗုဒ္ဓအရှိကျူးသည်ဝိဟာရဒါနသံဃာတာယကံဗုဒ္ဓေနတေတိကံသံဃာတာသံဃာတော်ဝိဟာရဒါနအကြောင်းသူကိုဧကအမြတ်ဆုံးဝိရေဗုဒ္ဓေနမြတ်စွာဘုရားဝန်ဤကံအရှိကျူးတော်မူအပ်၏ဒါလည်းဘုရားဟောတာဘုရားကွယ်ဟောတဲ့ဥစ္စာကိုသက္ကရာပြဒီကကြတဲ့ရေးရတာမဟုတ်ဘူးနောက်ပုဂ္ဂိုလ်တွေဖွဲ့နွယ်ရေးရတာမဟုတ်ဘုရားကိုယ်တိုင်အနုမောဒနာတရားဟောတဲ့ဘုရားဟောတော့မှဆိုရင်ညဇောဘုရားကိုယ်တိုင်ကဟောတာအခုညဇောဘုရားကိုယ်တိုင်ဟောရတဲ့တရားကိုဘုန်းကြီးကနေပြီး ရုပ်ဖကြတဲ့သဘောပါပဲအဲဒါကျောင်းလူဒါနမြင့်မြတ်လားဗုဒ္ဓရှိကျူသည်ဗုဒ္ဓမြတ်စွာဘုရားကျောင်းလူဒါနအမြင့်မြတ်ဆုံးလို့ရှိကျူတာသင်္ဃာလူသာလည်းပဲအကျိုးကြီးတာပါပဲသင်္ဃာလူသက်ကနေပြောမယ်ဆိုရင်အကျိုးကြီးတဲ့အကြောင်းနဲ့ပြောလို့မကုန်နိုင်ဘူးဒီနေ့တော့ကသေသိကြီးကြတော်ဟောတာမာလာတာရသဆိုတာယောသမီးညမှာအမြင့်မြတ်ဆုံးအကောင်းဆုံးသင်္သာပဲ စိန်နေကျွေးတွေအဲပလဲပရမများတွေအဲ့ဒါတွေနဲ့လှုပ်ထားတာအခုလိုစီဒီပါတွေမပါဘူးဒီထဲမှာပိုးတို့ပါတော့မပါဘူးတွင်နာမြင်နေနဲ့လှုပ်တာဒီကဒီလိုလဲလှုပ်လဲလှုပ်တာလည်းရှိပါတယ်အဲ့ဒီအိန္ဒိယဘုရားလက်ထက်ကမပြောနေတာဗမာပြည်မှာကိုပဲအခုဘုရားကြီးကဘုန်းကြီးတောင်ကြီးပါတော့မှပြည့်တယ်လေဟိုမှာညတဲ့တဲ့သူခေါ်တယ်တွေ့တဲ့ဘက်ပါပဲဒီနာမြင်နေနဲ့တက်ပြီးလှုပ်တာတကယ် ဘုရားကြောင့်ကလာလို့ဒီလိုပြောတာပဲဟောလို့ကြတော့ရှိတယ်ခုနှစ်ခါကလာဘယ်သူမှမလုပ်နိုင်ဘူးဒီလိုပဲမျိုးအဲ့ဒါဒီလိုပဲတော်တော်ဘုဒ္ဓမယ်တွေပဲကြီးပါပဲရှင်သားညီလေးတွေလည်းလောက်ထားတာအဲ့ဒါမြတ်စွာဘုရားလက်ထက်တော်ကဝိသကာရာဂမကြီးဝတ်စင်တဲ့အဝတ်ဟာမဟာလာတာတောင်းစားတယ်မဟာလာတာတောင်းစားအဲဒီဥစ္စာရှင်သားညီတွေနဲ့ထက်ပြီးတော့ စိန်တွေကြောက်တွေပြီးပြီးတော့လှုပ်တာတဲ့အထက်ကသာမာပုဂ္ဂိုလ်တွေဝလမွန်းနိုင်ပါဘူးအသေးချင်းအများကြီးပါသူကမတော်မမနိုင်ဘူးသူအများအနာကောင်းတဲ့ဘုံကရှိတဲ့မျိုးသမီးမျိုးသူဝတ်လို့ရတာအဲဒီလိုမဟာလာတာတန်းစာအမြင့်ဆုံးအများဆုံးဖြစ်တဲ့အရှင်သာကိုဝတ်နိုင်အောင်ဝတ်ရအောင်လို့အခွင့်အရေးတွေရတာဘာကြောင့်လို့ဆိုသင်္ကန်းလူခဲ့လို့ဒီလိုအားတွေလျှောက်ပြီးတော့ဟောမယ်ဆိုသင်္ကန်းအကျိုးတွေကလည်းအမှန်ကြီးပါတယ် သွန်ကျိုးတွေကလည်းပဲမှန်ကြီးပါတယ်သိပစ္စည်းအကျိုးဆိုပြောကြမရှိဘူးဒါလည်းကျိုးကျိုးကြီးတာပဲဒါပေမဲ့တော့အကျိုးကြီးတာထဲမှာတော့ဝိဟာရဒါနအကြောင်းလူကအကျိုးကြီးဆုံးအများဆုံးပဲလို့ဗုဒ္ဓမြတ်စွာဘုရားကြီးကျူးထားတယ်ဘယ်လိုကြီးကျူးတော့ဆိုကျောင်းလူသူဟာလုံးစုံမှလူရရောက်ပေပြီကျောင်းလူတဲ့ပုဂ္ဂိုလ်ဟာအလုံးစုံကိုလည်းသူပြီးတယ်ကျောင်းကိုယ်သာမဟုတ်ကျောင်းမှာတော့အခြားသော အသုံးကြတဲ့ဝတ္ထုပစ္စည်းတွေလည်းလူရရောက်ပါတယ်အဲသုံးလူလို့ရှိရင်ပြင်ခွန်အားဗလာလူရရောက်တယ်သင်္ကန်းလူလို့ရှိရင်အသင်းကိုလူရရောက်တယ်ဟုတ်လားသင်္ကန်းဝတ်ထားမှရဟန်းဆိုတာတင်းနေတယ်ကြီးရွယ်ရှိတာသင်္ကန်းပုံပဲနဲ့ကြားတစ်ပါးအဝတ်ဝတ်မယ်ဆိုဘုန်းကြီးမတော်ဒီမှာမဟုတ်ဘူးသာမန်ပုဂ္ဂိုလ်ပြောက်နေမှာပဲအဲဒါရုပ်ဆင်းကိုလည်းလူသိကြီးတဲ့ရင်ရထားလူလို့ရှိရင်ချမ်းသာကိုလူသိကြီးတဲ့သီမိလူလို့ရှိရင်ဖြင့်မျက်စိအလင်းကိုလူသိကြီးသည် ကျောင်းလူလို့ကျင်တော့ကျောင်းလူယုံနေမသားဘူးအဲ့ဒီ၄ပါးသောအကျိုးတွေကိုလည်းလူတည်ညီတယ်အကုန်လုံးလူတည်ညီပါတယ်ဒါကြောင့်ကျောင်းသူသူဟာရောစသောစာသပါရတော်ဟောဒီရောဒဂာတိဥပဒ္ဒယရောခြင်းပုဂ္ဂိုလ်ဒီဥပဒ္ဒယနေအကြောင်းဝရဂာတိပေတိသောစာတို့ကျောင်းဝသူသောဒဂာတိဟာသပါရတော်အလုံးစုံကိုပေလူနေညီဟောဒီဖြစ်ပြီတဲ့မြတ်စွာဘုရားသိကျူတာအဲ့ဒါကို ကျောင်းကျောင်းလူဒါနာနိညာလာဗုဒ္ဓရှိရှိရဲ့ဆိုတာရှိရှိချင်းတရားပဲဘယ်လိုရှိရှိတော့ကျောင်းလူသူဟာလုံးစုံမှလူရာရောက်ပေပြီကျောင်းလူရဲ့ပုဂ္ဂိုလ်ဟာသုံးလည်းလူကြီးကဖြစ်သွားတဲ့အယုအစင်းကိုလည်းလူကြီးကဖြစ်သွားတဲ့သံသာကိုလည်းလူကြီးကဖြစ်သွားတဲ့မျက်စိအလင်းကိုလည်းလူကြီးကဖြစ်သွားတယ်အလုံးစုံကိုလူကြီးကဖြစ်သွားတယ်လို့ဆိုပါတယ်အဲဒါလေးပြောရမယ် ကျောင်းသူစုဟာလုံးစုံမှာသူရရောက်ပေသည်ကျောင်းသူစုဟာလုံးစုံမှာသူရရောက်ပေသည် နှင့်မကြာကုသိုလ်များဖြစ်ပွားလေတော့သည်နှင်းနှင့်မကြာကုသိုလ်များဖြစ်ပွားလေတော့သည်ဧတံဒီဝါစာရတောသဗ္ဗရာပုညံပဝရတိမြတ်စွာဘုရားဒီပြုတာကြောင်းဒီဧတံတို့သာဝရနိဗ္ဗာန်ဖြစ်သောအကြောင်းအဆောက်ကိုစသည်သော အလူဝစုကိုလူရန်တော်အမျိုးသားမျိုးသမီးတို့ဟာဇီဝဇာနှင့်လည်း၎င်းရာတော်ဇာနှင့်လည်း၎င်းသရာခါတာတိပုံညာကုသိုလ်ကောင်းမှုဒီပဝရတိတို့ပွားလေတော့ဤအကောက်လူရန်တဲ့ပုဂ္ဂိုလ်ကအများရန်ကုသိုလ်ပွားနေတာဘာကြောင့်လို့ဆိုရင်ဒီနည်းတို့လူရန်တဲ့အကောက်ကရှိနေတာကိုစဉ်းစားတယ်စဉ်းစားတိုင်းကိုကုသိုလ်ကရှိနေတော့အဲဒီမှာကုသိုလ်တွေပွားနေတာအခုမဟာစီကျောင်းတော်ဆိုတဲ့နာမည်နဲ့ထောက်ထားတဲ့ကျောင်းပါလေဒီထဲမှာကုသိုလ်ပါဝင်ရတာတွေက အောင်နဲ့တောင်းနဲ့ကြည်ပြီးပါဝင်တဲ့ပုဂ္ဂိုလ်လည်းပဲရှိတာမျိုးရှိပါတယ်ဒါပေမဲ့လည်းအဲ့ဒီအောက်ညာနဲ့ဆယ်နဲ့ပါဝင်တဲ့ပုဂ္ဂိုလ်တွေများပါတယ်ဒီအောက်လည်းပဲဉာဏ်ဉာဏ်စသည်ပါဝင်တဲ့ပုဂ္ဂိုလ်တွေလည်းများပါတယ်အဲ့ဒီလိုပုဂ္ဂိုလ်တွေအားလုံးဟာဒီကြောင်းအဆောက်အဦရဲ့ကြောင်းတကာကြောင်းမတွေပဲအဲတရားသေးတဲ့ပုဂ္ဂိုလ်ကလည်းတရားနဲ့ဒီလိုကြောင်းကြီးဖြစ်လာတာအမှန်ဝန်တော်ပြကောင်းတယ်တရားနဲ့ကြောင်းတစ်ခုပြအောင်ပါဘယ်ဖြစ်နိုင်နေမှာတော့ခုဒီကဘုရားသာသနာတော်ကအဖွဲ့ အဖွဲ့ဝင်တရားကြီးတွေကအများသောပုဂ္ဂိုလ်တွေကုသိုလ်ကောင်းမှုပွားရအောင်တော့အများစုပေါင်းပြီးတော့ဘုံကြောင်းဆောက်လိုက်လို့အဲဒါတခုတယောက်ကတန်းနိုင်မလောက်နဲ့ဆောက်လို့ရှိရင်အဲဒီလိုကုသိုလ်ပါဝင်ရမှာပေါ့အခုကုသိုလ်ပါဝင်နေရတော့တရားလောက်ဆန်းနေတဲ့ပုဂ္ဂိုလ်ကလည်းဒီလိုကြောင်းကောင်းကြီးဒါလည်းသိရတယ်အဲ10လောက်ဆန်းနေတဲ့ပုဂ္ဂိုလ်ကသိရတယ်90လောက်ဆန်းနေတဲ့ပုဂ္ဂိုလ်ကတရားလောက်ဆန်းနေတဲ့ပုဂ္ဂိုလ်လည်းဒီကြောင်းကြီးရတကားလဲမိမိတို့ကြောင်းဖြစ်နေသူရတယ်အမှန်ဝမ်းမြောက်စရာကောင်းပါလေ အဲ့ဒါနောက်ပြန်ပြီးတော့စဉ်းစားတယ်စဉ်းစားရင်ဟာဒါကုသိုလ်ကောင်းမှုတွေပွားနေတာနေတယ်ပဲတရိယာစဉ်းစားမိကုသိုလ်ပွားတာညလည်းစဉ်းစားမိအိယာကနို့စဉ်းစားမိကုသိုလ်ပွားတာပဲစဉ်းစားမိတယ်စဉ်းစားမိတယ်ညောညင်မှာအခါခါသိကုသိုလ်တွေပွားနေတယ်ဘာကြောင့်တော့မိမိတို့ပြုထားတဲ့ကုသိုလ်ကရှိနေတယ်သုံးဆိုတာကတော့စပြီးတော့မရှိဘူးဆိုတာသင်္ကားဆိုတာကလည်းမဆုတ်ခင်ပဲဆုတ်သွားလို့သုံးမရရင်မရှိတော့ဘူးဒေသစီဆိုတာလည်းသုံးအဲသုံးစောတော့ပဲသုံးစောပြီးတဲ့နောက်ကျရင်မရှိတော့ဘူး ကျောင်းကတော့သူကမပြတ်နိုင်တဲ့ဟာကိုဒီကျောင်းဆိုလို့ပြင်းပြင်းအဲသေသူပါဆရာတွေကလည်းအဆိုးရအမေဘုန်းကြီးကျော်ကလည်းအဆိုးရဆွဲလို့အဲဒီအမြင်ကြီးကဦးဝယ်ကလည်းပဲနေရောညမှာသူပဲတနိုင်တယ်ဘုန်းကြီးမြင်နေတယ်သူကအဲမတမတနဲ့တခါအများအားလိုက်ကြည့်ပြီးတော့စောင့်ရှောက်နေတယ်အဲလက်သမားဆရာတွေအလုပ်သမားတွေကလည်းပဲကျူးစာအားထုတ်လို့အမေတန်ခိုင်ကားနဲ့ကြောင်းပဲတော်တော်နဲ့ပြတ်နိုင်မှာမဟုတ်ပါဘူးအမေတန်ဘေးရညီများပေါ်လာရင်ပြောတာဘူးသူတိုင်းဆိုလို့ချင်းချင်း နေပေါင်းတရားနဲ့လည်းဘာမှဖြစ်မှာမဟုတ်ဘူးနေပေါင်းတရားဆိုတော့ဒီလူတွေရှိတော့ဘုန်းကြီးတို့လည်းရှိမှာမဟုတ်ဘူးအဲနေပေါင်း200နဲ့လည်းဘာမှဖြစ်မှာမဟုတ်ဘူးအမှန်ခိုင်ကားမယ်ကြောင်းမယ်အဲဒီတော့အခုအလူတကာအလူမတွေတစ်သက်မှာဆိုလို့ရှိရင်တော့အောင်းမေတယ်အောင်းမေတယ်ဒီကြောင်းဟာတစ်သက်လွင်လွင်နဲ့တခါလေတင်းတင်းတယ်တယ်ဒီလိုရှိနေမှာကိုပြီးတော့ဒီကြောင်းမှာဆရာဖြစ်တဲ့ရဟန်းတော်သံဃာတော်တွေကလည်းထိုက်ကြရလို့ဆိုတော့ဒီမှာသတင်းသုံးပြီးတော့နေကြမယ်ဒါတွေအရကားသာအိတ်စားနေမှာမဟုတ်ဘူး တရားဟောမယ်ဒီလိုအကျိုးများအောင်ဒီလားသမာဓိပညာတွေပွားများအောင်လို့တိုက်တွန်းလို့တော့ဟောပြောပြီးတော့မြင်တဲ့ပုဂ္ဂိုလ်ကြီးတွေဘုန်းကြီးမကြည့်လည်းပဲဘုန်းကြီးနဲ့အလားတူဖြစ်တဲ့ပုဂ္ဂိုလ်တွေဆက်လက်ပြီးတော့နေတိုင်းသွားမှာပဲအဲဒီတော့ဒကာဓမ္မတွေကအောင်းမိတယ်အောင်းမိတယ်သင်္ကြန်သင်္ကြန်ဟာဒကာလည်းကုသိုလ်တွေပွားမှာဆက်လက်ကိုညီမြတ်စွာဘုရားတေတံဒီဝါဇာရတောသဗ္ဗရာပုံညာပဝေတိဟောဒီမှာဆောင်းမုတ်ကလေးတွေ့တာပါဠိလိုကတော့ဘုန်းကြီးတို့ပြောတယ်ပါပါဠိကရေးလို့ကောင်းတယ်ပုတ်တဲ့နေမေးလည်းမမေးဘူး ဗမာဆိုလို့ရှိရင်ကိုယ့်ဟာကိုယ်ရေးထားတဲ့ဟာတွေတော့ကြာပြန်ရောတမျိုးပြင်ပြင်တော့ကြတယ်သူကပါဠိကနှုတ်တယ်နေရာကြဒါပေမဲ့တော့ပါဠိတတ်တဲ့ပုဂ္ဂိုလ်ကြီးကတော့ဗမာလိုပဲနားလည်တယ်ဟောတာနေရင်မချာကုလိုညာဖြစ်ပွားလေတော့ဒီတိုင်းဆိုနေရင်မချာကုလိုညာဖြစ်ပွားလေတော့ဒီနေရင်မချာကုလိုညာ ပွားလေတော့သည်သင်ရဲ့ပေရှားမြတ်တရားနာကြရပြန်သည်သင်ရဲ့ပေရှားမြတ်တရားနာကြရပြန်သည်အဲဒီတော့ကျောင်းနေအောက်လို့ရမယ်ဆိုတဲ့တိုက်တွန်းကြလည်းမြတ်စွာဘုရားဟောထားပါတဲ့ဒါသမားဤပါဏိတော်ပောသောတံပါတံအတ္တမတနောဝိဟာရေကာရေရာမေ ဝါပိတဘူတုတေအဲဒီလိုကျိုးများတော့ကြောင့်ဒီလိုကြောင်းတွေကိုသရတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကသာလို့ပါတဲ့ဒီဟာတွေဒါတွေရာမေစိတ်နှလုံးမွေးလျော်ပဲဖြစ်တဲ့ကြောင်းတွေပဲဟုတ်လားကြောင်းဝင်မယ်လို့မြတ်စွာဘုရားတာမင်ညမြေပြုတ်မှုသိဘူးစိတ်နှလုံးမွေးလျော်ပဲဖြစ်တဲ့ကြောင်းခုကြောင်းမျိုးပေါ်တတ်နိုင်လို့ရှိရင်အဲဒီလိုကြောင်းမျိုးဆောက်ပါတဲ့ဆောက်ပြီးတော့ကြောင်းနဲ့ဘုန်းကြီးတွေကကြွေးကြွေးဘုရားကညွှန်းထားသေးတယ်ဒီမှာသူကပုဂ္ဂိုလ်တင်တာကိုမဟုတ်သေးဘူးလို့ဆိုတာ ဝါသီထဘုသူတေဘုသူတေမြာတော်ကြမြင်စီတော်ရဟန်းတော်တို့ကိုဝါသရေနေစီရမယ်။ကြမြင်စီရမယ်။ကြမြင်ဘယ်လိုကြမြင်လို့ဆိုတက္ကရာဘုရားအာဂမတုကြတယ်။အဓိကမတုကြတယ်။ကြမြင်မျိုးကြကြနဲ့။အကြဆိုတာကတော့ကြာဘူးနာဝရှိုံမှတ်သားမိုံပဲ။ဒါကပရိယခေါ်တယ်။အဲတရားဝတဲ့တရားတွေကိုသင်ကြားပြီးတော့သတိနားလည်ရုံနဲ့ကိုယ်တိုင်တွေ့မရှိသေးဘူး။ အမြင်ဆိုတာကအဓိကမသုတ္တတယ်ကိုယ်တိုင်းကိုတွေ့ပြီးကြပြီးသိထားတာအမြင်ခေါ်တယ်အကြအမြင်ဆိုသိစရာတွေကပြန်လာတယ်အဲပရိယတိဘုသုတ္တအာဂမဘုသုတ္တကိုအကြဆိုပြီးပြန်လာတယ်အဓိကမဘုသုတ္တပฏิပတ်ဖြင့်ကြပြီးတော့ကိုတွေ့ထားတဲ့အဲအတွေ့တွေကိုဒါတွေအမြင်ဆိုပြီးတော့ပြန်လာတယ်ကိုယ်တိုင်တွေ့မြင်လာတာကိုအကြအမြင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုနေစေရမယ်ရည်ကြည့်ရဲ့ကြောင်းဆောက်သူတယ်ဆိုတာသာသနာလဲ အကျိုးရှိအောင်မိမိတို့လည်းအကျိုးရှိအောင်အများလည်းအကျိုးရှိအောင်ဆောက်လုပ်တော့အကျိုးကျေးဇူးကိုဆောင်ရနိုင်မဲ့အာဂမသုဒ္ဓအဓိကမသုဒ္ဓနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေသင်ထားရမယ်လို့ဆိုပါတယ်ဗျာသက္ကရာပြောတာဘုန်းကြီးကပြောတာမဟုတ်ဘူးအဲ့တော့ဝါသီထဘုသူတွေဘုသူတွေဆိုတဲ့ပုဂ္ဂိုလ်ကပါဠိအဲ့ဒီဘုသူတကိုအရှားမြင်များတယ်ဆိုတာအာဂမသုဒ္ဓအဓိကမသုဒ္ဓနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုနေပါစေနေတော့ဘာအကျိုးရမလဲတေတသာဓမ္မံတေသင်္နိသဘာဒုက္ခဘုရုဒနာ ဒေထိုကြောင့်လည်းဒီတိုင်းသောအရှင်ဟန်တော်တို့သည်သာသာထိုကြောင့်လည်းဖြစ်သောပုဂ္ဂိုလ်အားသာဝဒုက္ခဘုနုဒနာလုံးသောခြင်းရဲ့ကိုပယ်ဖြောက်တတ်သောဓမ္မံတရားကိုသိသိပြီးဟောကြလိမ့်မယ်။ကြောင်းနေတဲ့ယန္တိကနေပြီးတော့စားလိုက်ကောက်လိုက်ဒီလိုနေရုံနေပုံနေဘူး။ဒီလိုနေရုံနေဆိုလို့ချင်းတရားဓမ္မတွေပဲကျေးဇူးများလိမ့်မှာတော့ဟောရအောင်။ဟောလေသူတရားတရားတွေကြောက်ဟောလုံးပြုမင်းများပြောတဲ့တရားမျိုးတွေကျဒုက္ခပဲဟောမှာ သူပုဂ္ဂိုလ်ကြီးသူကြီးကြောက်ဟောတာတရားဆိုပြီးတော့တရားနဲ့ဆန့်ကျင်မဲ့တွေကြောက်ဟောနေလူတွေကလည်းမသိတော့အဲ့ဒါအုပ်မှပြီးတော့ဒီလိုပုဂ္ဂိုလ်ကြီးကိုယ်ကဒီလိုပုဂ္ဂိုလ်ကြီးထောက်ပါကြောက်ကြသိကောင်းတာပဲလို့သာသဘာဒုက္ခပရိဒနာအလုံးစုံသောဆင်းရဲကိုပဲကြောက်တာသောဓမ္မတရားကိုတည်သိပြီးဟောကြားတော်မူကြလိမ့်မည်။လုံးစုံဆင်းရဲတွေကမျက်မှောက်ဆင်းရဲတာများဆင်းရဲမျက်မှောက်မှာသိဉ္ဇပြားတွေပေါ်လာရင်ဘေးရန်လည်းတွေ့တော့သိဉ္ဇကြတာဟောတရားဓမ္မတွေသိဉ္ဇပြားတွေတွေ့မင်းအားလေးတွေနဲ့ပြီးတော့ သိမြင်ပြီးတော့ကြောင်းရောက်လာလို့ရှိရင်သိချမ်းသာအောင်လို့တရားတွေဟောရတယ်တတ်နိုင်မြတ်တရားဟောလိုက်တော့တရားလေးကျမ်းနာရတော့သိမြင်တော့ကြောက်တာဒါလည်းငင်းလည်းငင်းဒုက္ခတွေကြောက်တယ်နောက်တဏှာနဲ့စပြီးတော့ဆင်းရဲတွေကြောင်းရင်းအောင်တော့သီလသမာဓိပညာအကျင့်တွေကိုတတ်နိုင်မြတ်ညွှန်ပြပေးရဒါလည်းကျေးဇူးများပါတယ်ဘုရားကြီးကလက်တွေ့ချင်းလားအဲဘောဂပရိဒုက္ခတွေရောက်နေလာတဲ့ပုဂ္ဂိုလ်တွေကကမ္မထာကြောင့်ရောက်လာအစတော့သူသိမြင်သိကျဲတဲ့တမိုင်မိုင်ပြည့်ပြီးတော့ ဟောဒီကတရားဟောလို့တရားအားထုတ်လို့တော်ကြတော့ဒါတွေကြောက်သွားသိမိတယ်ပြီးတော့ဒါကြတဲ့စိတ်ချမ်းသာတာနဲ့နေနိုင်တယ်အမနာဟန်ကြတယ်သူကအဲဒါကာမဒုက္ခဘနုရဏအလုံးစုံသောဆင်းရဲရောပယ်ဖြောက်တတ်သောဓမ္မပြကိုသိသိပြီးဟောကြားကြတယ်အဲဒီဟောကြားတဲ့တရားမြတ်တွေကိုလည်းကြားနာရပါလိမ့်မယ်တဲ့ဒါလည်းအကျိုးပဲရည်ကြီးတယ်ဆင်းရဲဆင်းရဲခြင်းတဲ့တရားကြားနာရည်ကြီးတယ်ဒီကဆင်းရဲအလိုမရှိဘူး ဆင်းရဲကင်းရင်လို့ရှိရင်ဆင်းရဲကင်းကြောင်းမိလားကသိသေးကြည့်တာအဲ့ဒီမိလားနေရဝေရအနှံ့ရေးကြည့်ပါလေဒါကြောင့်ဆင်းရဲပဲရှာမြတ်တရားနာကြရများမှုကအကြောင်းကြီးတဲ့ယူပဲတကယ်ဆိုရမယ်ဆင်းရဲပဲရှာအမြတ်တရားနာကြရပြန်ဤဆင်းရဲပဲရှာအမြတ်တရားနာကြရပြန်ဤ ကျောင်းအလှရှင်ရမြင်ခုပင်ငိမ့်နိုင်သည်ကျောင်းအလှရှင်ရမြင်ခုပင်ငိမ့်နိုင်သည်ရသောဓမ္မဤရညာယပြိနိဗ္ဗာတိနာသောအဲဒီလို ရှင်ရင်းကြီးရတဲ့တရားကိုအကြောင်းနေရန်တော်တွေကဟောကြားတော့အဲ့ဒီတရားကိုနာကြပြီးတော့ယံသောဓမ္မသောအထိုအကြောင်းတရားဖြစ်သောပုဂ္ဂိုလ်ကြီးယံရင်းတော်ဟောကြားတော့ရှင်ရင်းကြောင့်တရားကိုဣဒာဤမျက်မှောက်ဘဝ၌သင်တယ်အညာယအပြီ၍အဲ့ဒီတရားကိုကြားနာပြီးတော့သိနာလည်သွားပါရဲ့ဒီနာလည်သွားတော့ဘာဖြစ်မလဲပရိနိဗ္ဗာတိနာသောအနာသောအာသောကင်းကွာသည်ဖြစ်၍ပရိနိဗ္ဗာတိဆင်းရဲခါသိငြိမ့်နေတော့၏ ဆင်းရဲငြိမ်းသွားနိုင်တယ်အဲဒီတရားတွေကြားနာပြီးတော့အဲဒီအကုန်လုံးရဟနာပြောင်းငြိမ်းတာလည်းရှိတာပေါ့ရဟနာပြမဖြစ်တောင်မှအတော်တန်းတော့ငြိမ်းတယ်တော်တော်တော့ငြိမ်းပါတယ်ဘုန်းကြီးကကိုယ်သင်္ခါကျကျပြောရတာပေါ့လေဘာလို့လဲဆိုသိကြွားတယ်အောင်မြင်တယ်ဆိုတော့ဒီလိုကလည်းပဲဂုံဂူဂုံဖော်တယ်လို့ပြောရတယ်ကြည့်ရတာလေဒါဘုန်းကြီးကခါကျကျပဲပြောပါတယ်မာစင်စစ်ကတော့ဒီတရားတွေကြားနာပြီးအထုရှင်းရတယ်အပုံငိမ့်တာသိငိမ့်တာတယ်မှာမနှံ့ကိုကောင်းပါတယ်အဲဒီတော့တရားအထုပြီးတော့ဒီခါလဲ ကိလေသာတွေဆင်းရဲတွေငြိမ်းကြတယ်ငြိမ်းသွားလို့တယောက်ကိုယ်ပါတခါသာသနာနေတဲ့ပုဂ္ဂိုလ်တွေဘုန်းကြီးများတော်သနာရည်တာများလာပြီအများကြီးကိုရှိနေပါပြီသမဏကျေးဇူးများပါတယ်အဲ့ဒါအခုဓမ္မတရားအထုလို့ကိုယ်တိုင်တွေ့တာတဲ့ပုဂ္ဂိုလ်တွေဒီတရားဟောတာတဲ့တရားလက်တွေ့ပဲစာရုံးမဟုတ်ဘူးသူကဟိုတရားဟောတာကနှစ်ပေါင်း2500ကျော်ကတရားတွေရှင်းအောင်နေသိမမီတော့ဘူးဘာညာနဲ့ဒီလိုပြောတဲ့ပုဂ္ဂိုလ်တွေရှိတယ်ဟုတ်တယ်သူတို့အတွက်တော့မမီဘူးဘာလို့လဲသူတို့မှတရားမှမမီဘူးပဲ သူတို့မကျင့်ဘူးသူတို့အတွက်တော့ကျင့်မမှန်နဲ့ဘုန်းကြီးကမငင်းပါဘူးတရားအားထုတ်တဲ့ပုဂ္ဂိုလ်တွေမှာဖြစ်ဘယ်တင်လို့မှီးနေတာပဲတရားဝဲတဲ့တရားတွေကဘယ်တော့မှဖြစ်ဖြစ်ဖြစ်မိနေတာပဲဟိုနှစ်ပေါင်း2500တုန်းကလည်းဖြစ်မိတာပဲအဲနှစ်ပေါင်း1000လောက်ကျော်တော့လည်းဖြစ်မိတယ်2000ကျော်တော့လည်းဖြစ်မိတယ်ခု2500ကျော်လည်းဖြစ်မိတာပဲနောက်ဒီတရားကျင့်မယ်ဆိုတော့ကျင့်3000 4000 5000 1000ကြာလည်းပဲဒီတရားကျင့်ရင်ခက်မိနေတာပဲကျင့်တဲ့ပုဂ္ဂိုလ်တွေမှာပြီးပါလေမပြီးဘူးမရှိပါဘူးအဲဒါကြောင့်အခုဒီမှာသာနာ့ရည်ကတရားထုတ်တဲ့ပုဂ္ဂိုလ်တွေအခု ကျောင်းလို့ရှိရင်တရားမြင်ရှိရင်ငြိမ်းနိုင်ပြီကျောင်းလို့ရှိရင်ကျောင်းသူတဲ့တရားဓမ္မတွေအဲဒီကျောင်းနေရနေကဟောလို့အဲ့ဒီတရားတွေရှင်းသုံးလိုက်လို့ရှိရင်ဒီခုဘဝတွင်ပဲဒီလေသာငြိမ်းနိုင်များငြိမ်းတယ်ဆင်းရဲဆင်းရဲတွေနဲ့ငြိမ်းနိုင်များငြိမ်းသွားတယ်ဆိုတော့ကိုယ်တိုင်တွေ့ပဲသိကောင်းတဲ့တရားမယ်ကျောင်းလို့ရှင်တရားမြင်ခုပင်ငြိမ်းနိုင်ပြီ ခုနှစ်ခုနှစ်လဝေလာမကြီးစွာပဲလူဒီငါသာဗျာဝေလာမပုံနာကြီးရဲ့အလူဒါနတွေအကျိုးကြီးပုံတွေဟောပြီးတော့နောက်ဆုံးကျောင်းလူကျိုးကြီးပုံလည်းမြန်မာလည်းဟောတာလေကြည့်ကြည့်တာလေဒါကြောင့်ဒီတုန်းကဘုရားလောင်းတော်ပြဝေလာမပုံနာကြီးနာဒီကြည့်တွေပေါ်မြတ်ကြရပါလေခုနှစ်ခုနှစ်လအကြီးကြီးလူတယ်တဲ့အဲ့ဒါတွေကဘုရားအခုကျေမပြောပြောလို့ရှိရင်ပြီးမှာမဟုတ် အဲကောင်းရင်လေးတော့ပဲပြောရမယ်ဘယ်လိုသူတော့ဆိုလို့ရှိရင်သမင်းချက်ကျွေးမွေးတာဆက်နေယူသနာကျပြမယ်နေပယ်အတွင်းမှာသမင်းချက်ပြီးတော့လာလာပညာကြီးကျွေးမွေးနေတယ်ဒီနေ့လည်းပဲဒီမှာလာလာပညာကြီးကျွေးမွေးရတာကျွေးမွေးတဲ့ပုံစံတွေအတော်ပန်းတော်ဝင်ရတယ်တော်တော်လည်းဟန်ကြပါတယ်တော်တော်လည်းခိုးကြပါလားသို့တော်လည်းပဲဒီလိုလည်းကြာမလားဘာလားမပြောတော့ဘူးလို့ဒါပြောမကြည့်တော့မပြီးအဲဟိုတုန်းကသဏ္ဍာန်ရှိတဲ့ လည်းပဲအတွင်းမှာဆက်ပြုတ်ပြီးတော့ပြုံးတာတနည်းတရားမဟုတ်ဘူးခုနှစ်နှစ်ခုနှစ်လတဲ့ခုနှစ်နှစ်ခုနှစ်လဝေလာမကြီးဝပေးလေသည်သေနယုဇနာကျေပြစွာချက်ခါကျွေးမွေးသည်သို့ခုနှစ်နှစ်ခုနှစ်လဝေလာမကြီးဝပေးလေသည်သေနယုဇနာကျေပြစွာချက်ခါကျွေးမွေးသည် အဲဒီလိုခမင်းခေါဏလတိုင်းနဲ့စနိဝဇနာရှိတဲ့နယ်ပယ်အတွင်းမှာသမင်းအိုးတွေစီပြီးတော့ချက်ပြီးတော့ကျွေးဒါနဲ့မကုံနိုင်တော့နောက်ဆုံးကုံအောင်လို့တခါတည်းသူရမယ်ဆိုရှိရှိနဲ့သူတွေကတခါတည်းသူလိုက်တာ7400ကြီးအလူ9မျိုးကို7400ကြီး7400ကြီးရှိတယ်ဟို7400ကြီးဘုကောမီသူရိရရောစွာ သက်ဆောင်လေးတော်စီဝတ်ပေါ်မီသူသူနီရရောစွာဝတ်ပေါ်မီစွာလူဝတ္ထု၉မျိုးလို့ဆိုတော့တယ်ဒီရေရောရှိပါတယ်ဘာတွေတော့ဆိုရင်ကျွေကျွဲငွေကျွဲကျေးခင်ကျွဲဆင်းတဲ့ယထာပါလူစွာနာမှာပန်းလင်ကားရှင်ညဝတ္တိပါဟောတာ၉မျိုးပဲကျွေကျွဲကတစ်မျိုးဝေဘကတစ်မျိုးကျင်းတဲ့ဘကတစ်မျိုးဒီကွက်ပေါ့အဲ ဆင်းတဲ့ဆိုတာကတော့ကာယကရုံလို့ဆင်းတဲ့လို့ထည့်ဆင်းဆိုတာလည်းများသောအနည်းကြီးတယ်ပါပဲဆင်းသူကကြားရပါဘူးကာယကရုံလို့ဆင်းတဲ့လို့ဆင်းဆိုရင်ပြီးပါတယ်ဒါပေမဲ့ရှိကကာယကအက်ကာယနဲ့လာတော့ဒီမှာဆင်းတဲ့လို့ထားရဆင်းတဲ့ရထားပါရထားပြီးတော့နှုတ်သွားနာမှာစစ်တောင်းလေးတော့ပလင်းစစ်တောင်းလေးတော့ကျင်ညသရောသမီးကညာတွေရှိကဟိုဟိုဖြစ်တုန်းကမျိုးစားတွေကိုသရောသမီးတွေလည်းသူတို့အဲဒီဝတ္ထုအနေမျိုးနဲ့သူတို့ထည့်ထည့်ပြီးတော့အသုံးပြုပါတယ်ဒါကြောင့်ဒီမှာဘာနဲ့ကျင်ညဝတ္ထုက အဲဒီရှုခွဲငွေကြီးတွေအားလည်းပဲသေးသေးမဟုတ်ဘူးရှုခွဲငွေပဲဆိုတာရှုခွဲတက်တက်မရှုခွဲထဲမှာလည်းငွေတွေပြည့်ငွေခွဲထဲမှာလည်းရှည်တွေပြည့်စသည်ဖြင့်ထည့်ပြီးတော့တပည့်အတွင်းမှာရှုခွဲကြီးလေးလုံးထည့်လို့ရတယ်တပည့်ဆိုတာဘယ်လောက်ရှိတော့ဆိုလေးအာမနာရှိတယ်သာမဏကိုအဲသာမဏကိုဆက်တဲ့စိတ်တဘာဆက်တဲ့စိတ်ကြရတယ်တဲ့ဆက်တဲ့စိတ်ကြရဆိုတော့40နဲ့40ကြရဆိုတော့ ကဲကတော့မြင်းကြီးရှိပါတယ်အကြီးကြီးပဲအဲ့ဒါလောက်ကျွတ်မှာကျွယ်ွယ်ကြီးလေးလုံးချလို့ရတာလေအကြီးကြီးွယ်ကြီးတွေငယ်ငယ်မဟုတ်ဘူးအဲငွေွယ်တွေဒီလိုွယ်ကြီးတွေကိုဒီထဲမှာကျွယ်တယ်ငွေအပြည့်နဲ့ထည့်ပြီးဒါတွေကိုလူလူတော့လူတွေကိုပေးလို့ရလူလိုပဲပြောကြတယ်ဖြစ်သွားအများကြီးကျွယ်ွယ်ငွေွယ်ကျေးဇင်ွယ်သင်နဲ့ယထာပါလို့ကားနွားမှပန်းလင်က ကျင်ညဝတ္တိပါအဲကျွယ်ွယ်ကြီး7400ငွေွယ်ကြီး7400ရှင်ငွေတွေပြည့်နေနော်ကျေးကွယ်7400ဆင်းဆင်းကြီးရဲ့အဆင်းစာရင်းနဲ့အပြည့်ဆုံးဒါကြောစာရင်းနဲ့ဆင်းဆင်းကောင်းလုံးကြီးမဟုတ်ဘူးသူကဒါကြောစာဖိုးရမနဲ့အပြည့်ဆုံးဆင်းဆင်း7400ယထာတွေလည်းပဲအဆင်းစာရင်းနဲ့အပြည့်ဆုံး7400နုသွားနာမတွေ7400ကလင်းဆိုတာအိယာတွေပါပဲ7400အဲသူတို့သမီးကညာလေးလက်ဝက်လက်စားတွေနဲ့ဟိုမှာ အဲလူတက်တဲ့မဟုတ်ဘူးအဝတ်အထည်ကောင်းတယ်လက်ဝတ်လက်စားတွေနဲ့အဲ့ဒါစစ်တောင်းလေးတော့ပြီးရဲ့တဲ့သို့တော်လည်းဒီထဲမှာသူပုဂ္ဂိုလ်သောရဏပြာပြီးတယ်ဒီလိုဒီတရားတွေတွေ့ကြရပုဂ္ဂိုလ်ကသူခံသွားပြီးတော့အဲနှိမ့်ဆက်ကုန်လို့ရှိရင်ပြင်အပြစ်မဖြစ်ဘူးလားလို့မေးကြကြည့်တယ်ဒီလိုလည်းမဖြစ်ပါဘူးကိုကတူးတဲ့ဆိုရင်သူကပုဂ္ဂိုလ်တွေကလည်းတာမညပုဂ္ဂိုလ်တွေမဟုတ်ဘူးမင်းသားတွေတသေးသားတွေတကယ်ကျွေးနေမွေးနေကျူးသောက်ချောင်းနေတာတွေကအလူခံသွားတာ ဒုတိယပုဂ္ဂိုလ်ရလည်းဗာမတိယာမီပုဂ္ဂိုလ်ရလားအတူကနဲ့ဒီလိုမဟုတ်ဘူးလို့သာထိုက်တာနဲ့ပုဂ္ဂိုလ်ကြည့်တာပါအဲဒီတော့ဘုန်းကြီးကဒါလေးသိလေးပြတယ်သူကဒီလိုအားလေးသက္ကတတသာရိပေတွေပြအောင်လိုက်ပြီးတော့ဝေဘာနဲ့ပုဂ္ဂိုလ်ရရှိတယ်ရှင်းလျော်အောင်လေယောနိတံသုတိကာရနဲ့ယူရတယ်သာသလားမသိလျော်တာလေရှောက်ပြီးမကြားရဘူးအဲဒီတည်းအဝတ်ကြီးကတော့၈000လေးတောင်ဆိုပေမဲ့ဂရေပေါင်း၈000လေးတောင်တဲ့ဒါကြောင့်ဒါလေးအထူးလေးထည့်တာလေကိုယ်တွင်ဝတ်ကြီး ရေရှိသူညာလာသာဝတ်တယ်အာဝကိုယုံသုံးသုံးနဲ့အဆုံးစုံသောရေပေါင်း7000လေးတောင်ရှိတာတိုင်းဆိုသောတွင်ဝတိရေရှိသူညာလာသာသောတာပန်တပါဝေလူညာသူညာထိုးရတာ ခုနကပြောခဲ့တဲ့ဝေလာမအတူဒါနာကြီးခုနကြီးတာပေါ့အခုကာလဘယ်သူလုံးနိုင်နေမှာတော့အခုကာလလုံးနိုင်ပါဘူးဘယ်လောက်ကြီးကျယ်တဲ့လူဒါနာမလုံးနိုင်ဘူးအဲ့တော့ကြီးကျယ်တဲ့လူဒါနာဟာသောတာပန်တစ်ပါးသွန်တထကျွေးတာတော့ဘုမတန်ဘူးတဲ့သောတာပန်ပုဂ္ဂိုလ်တစ်ပါးကိုသွန်တထကျွေးလိုက်လို့ရှိရင်အဲ့ဒီဝေလာမအလူကြီးတဲ့ဖုတ္တန်နဲ့အကျိုးကြီးတယ်သောတာပန်တစ်ပါးအကျိုးလူများအကျိုးများထို့တဲ့သာသောတာပန်တရားတဲ့ဗရာဂံတစ်ပါးအကျိုးလူရာကသာ၍အကျိုးကြီးပြီ သောတာပန်မုန်းတရားကိုဆုံးပြေတာတဲ့ဒါကတစ်ပါးကြည့်တာကတာတိကျိုးကြည့်တယ်ဒါတော့ငင်္ဂမုန်းလို့မဆိုပါဘူးအရှင်ကြီးတော့ရာဂံတရားတဲ့အနာဂံတစ်ပါးအကျိုးပြုတာကကာယအကျိုးပြုရယ်ရာဂံတရားအနာဂံတရားတဲ့ယန္တာတစ်ပါးကိုကျိုးပြုတာကကာယအကျိုးပြုတယ်ယန္တာတရားတဲ့ပြစ္ဆေကောဘုရားတစ်ပါးအကျိုးပြုတာကကာယအကျိုးပြုတယ်သီဃာဘုရားတရားတဲ့မြတ်စွာဘုရားကိုဆန်းလူတာကကာယအကျိုးပြုတယ်ဒါလိုလဲလိုပါတယ်အရှင်လည်းပြီးတော့အောင်လို့ဘုရားသူလိုပဲပြောတာ အဲဘုရားတပါးကြီးဘုရားတပါးတဲ့တဲ့ဘုရားမှုရှိတော့သံဃာသံလူရတာတာယူအကျိုးကြီးတယ်ဘုရားတပါးတဲ့ဆုံးလူတာတဲ့ဘုရားနဲ့တကွသံဃာကိုဆုံးလူတယ်တဲ့အဲ့ဒါကပိုပြီးကြည့်ကြည့်တယ်ဒါကတော့လွယ်တယ်နော်ဒီဥစ္စာတွေကတော့သူတို့သွားတရားမှုကြည့်သံဃာဆွမ်းလူတာတဲ့ဗာဏိကအကြောင်းလူကသာရဲ့ရိုးကြည့်ဒီချက်ကြီးရတယ်မြင်တယ်ဗာဏိကအကြောင်းလည်းဆိုတော့ကြည့်ကြည့်ရတာအကြောင်းတယ် ခဏကဝေလာမဒါနတွေလည်းကျူးစီတယ်သောတာပန်နေကျူတာတဲ့ကျူစီသရဂနာကညာနာတွေကျူတာတဲ့အကျိုးရှိတယ်သစ္စေကဘုရားတပါးလှူတာတဲ့သစ္စေကဘုရားတရားလှူတာတဲ့အကျိုးရှိတယ်ဘုရားတပါးလှူတာတဲ့လည်းကျိုးရှိဘုရားနဲ့လည်းကသံဃာတော်တွေဆုံးလှူတာတဲ့လည်းပဲအကြောင်းလှူတာပိုအကျိုးရှိတယ်လို့ဒီမှာဟောထားတယ်ပြီးတော့ဒီအကြောင်းကဘယ်လောက်ကြည့်ရမှာတော့ဆိုတော့တရားပြပြောတယ်တိုင်လေးခုနဲ့ညာတစ်ပါးနေလောက်ရုံကြောင်းလေးဆိုအကျိုးရှိတာပါပဲဒီနေ့ကသူစီကြီးကြတော့ဟောတာသူကပြုတ်ပေါ်ခေါ်တာ ဘုန်းကြီးတို့ကစာဟောလောက်ပဲပေါ့သူကအရသုံးတယ်ပေါ့မဓမ္မတိုင်လေးသေးဘူးအောင်ဇနီးလေးမိုးကာတယ်အဲ့ဒီကြောင့်လည်းသူကဟောတယ်အဲ့ဒီကြောင့်တော့ဆိုလို့ရှိရင်လည်းသံဃာလူလို့ရှိရင်သံဃိကကြောင့်ဘုန်းကပြောခဲ့တယ်အတူဒါနတွေလည်းအကျိုးကြီးတယ်အခုဒီကဗုဒ္ဓသာသနာလောကအဖွဲ့ကသာသနာ့ဤဓမ္မဆောက်လို့တဲ့မဟာစီကျောင်းတော်မျိုးဆိုတော့ပြောကြတယ်ရှိမယ်ဒီကြောင့်မနာကောင်းတဲ့အကြောင်းကြီးတယ် ရားဘုရားမှုရှိသံဃာဆန်းလို့ဘုရားနဲ့တကွသံဃာဆန်းလို့အကျိုးကြီးကြပြီအဲ့ဒါတဲ့မင်းကြီးကကြောင်းလူအသားရဲ့ကျိုးကြီးပြီအဲဒီပုဂ္ဂိုလ်တွေကဆရာမယ်ပိုက်နဲ့တက်ပြီဘုရားမှုရှိသံဃာဆန်းလို့တာတဲ့သံဃိကအကြောင်းလူကပါ၍အကျိုးကြီးပြီဘုရားမှုရှိသံဃာဆန်းလို့တာတဲ့ ံဃိကအကြောင်းလူကပါ၍အကျိုးရှိသည်။သံဃိကအကြောင်းလူကပါ၍တော့ဗျာသူကမာသီဆရာတော်သတင်းသုံးဖို့ဆိုတော့တပည့်တော်ကသံဃိကအကြောင်းဟုတ်ပါမလားလို့ဒီလိုလည်းမလို့ကြည့်တယ်။သံဃိကအကြောင်းပါပဲ။နာမည်ကသာမာသီဆရာတော်သတင်းသုံးဖို့လည်းကြတော့ဘုန်းကြီးကသံဃိကရေးချမှာဘုန်းကြီးကအကြောင်းသူမခံဘူး။ပုဂ္ဂလိကအလူမခံဘူး။သူဒုရတော်နာနုကဘောကသူတို့တာမဟုတ်ဘူး။ဘုန်းကြီးရဲ့ညာတကဦးလေးဟိုမှာရမှာ မာဒီကျောင်းမှာအဲကျောင်းရှိတယ်ဟိုအဲကျောင်းကတော့ဒီလိုသိနေတော့ကြည့်ပြီးတော့မတမ်းပါဘူးဒါပေမဲ့လည်းကျောင်းသိမငယ်ဘူးဟိုတုန်းကအိတ်ပုံတန်နေတဲ့ကျောင်းတော်တော်ကြီးပါတယ်ကြိုက်ပါပဲအဲကျောင်းတော်တော်ကောင်းပါတယ်ဟိုမှာအဲကျောင်းတော်ကောင်းတဲ့ကျောင်းပါပဲဘုန်းကြီးကလူမခံပါဘူးဘုန်းကြီးကလူမခံဘာဖြစ်လို့လူမခံလို့ဆိုရင်ဒီလောက်ခွတ်တန်တဲ့ကျောင်းကြီးကျောင်းလူတဲ့တရားဓမ္မတွေအခုလိုများများဖြစ်နေတယ်ဘုန်းကြီးတစ်ပါးလည်းလူရင်းဘုန်းကြီးတစ်ပါးရဲ့သရပီလ အစရှိတော့ဂုံကျေးဇူးလေးရှိသလားပဲအကျိုးရဟိုမြေဩဇာလိုပဲမြေဩဇာညနဲ့မြေစိုက်လို့ရှိရင်အပင်ဟာတော်ရုံဖြစ်တယ်မြေဩဇာတော်ရုံကောင်းလို့ရှိရင်အပင်ဟာတော်ရုံပဲကောင်းတယ်မြေဩဇာပထမဆုံးကောင်းတဲ့မြေစိုက်လိုက်လို့ရှိရင်အသိနာနေရပထမဆုံးအပြည့်စုံဆုံးရအဲ့ဒါလိုပဲလောကပုံညခေတ္တပံလောကပုံညခေတ္တလောကတာလောကတာလောကအနုတ္တံလွန်ကဲမရှိအမြင့်မြတ်ဆုံးဖြစ်သောပုံညခေတ္တကုသိုလ်ကောင်းမှုဤဖြစ်ပွားရလေရာမြေကောင်းကြီးပါပဲကုသိုလ်ကောင်းမှု အကျိုးလိုချင်တဲ့ပုဂ္ဂိုလ်တွေသူ့တော်ကောင်းမှုမျိုးကိုစိုက်ကျိုးဖို့ရလယ်မြင်အကောင်းဆုံးဟာသံဃာတော်ပဲတဲ့သုတိပန်တော်လောဘဒေါသမောဟကင်းကြောင့်ကောင်းမွန်စွာကျင့်ကြတာသောသံဃာတော်မြတ်ပါပေတကားသံဃာတော်ဆိုတာဘုန်းကြီးတို့တပါးလည်းပြောတာမဟုတ်သင်္ဃဆယ်ပါးကုသနာရှိတဲ့ပါဝဉ္ဇဉ်ကိုယ်တော်လေးတွေပြောတာမဟုတ်ဘူးမြတ်စွာဘုရားဤတတိသားတွေအကုန်လုံးဟောတိုင်းကာရဏခုနှစ်မျိုးဖွဲ့ပြီးဟောတဲ့နေရာမှာလည်းပဲသံဃာတွေအကုန်လုံးကိုယဉ်ကျေးပြီးထူထားရတာကိုရှိမြတ်မကလေးရှိတာလေးယဉ်ကျေးပြီးထူရတာမဟုတ်ဘူး သံဃာဆိုတာဘုရားတတိသားသုတ်ပတိပါဏအစရှိသောဂုဏ်နဲ့ပြည့်စုံတဲ့သံဃာတော်တွေတဲ့အဲဒီသံဃာတော်တွေဒီကနေ့ရောက်စားရောက်အဲဒီတုန်းကဘုန်းကြီးရဟန်းတွေကလည်းဖြစ်တယ်ဥလေးလည်းဖြစ်တယ်သူသူကဘုန်းကြီးကသူတို့ကပုဂ္ဂလိကယူရတာပါပဲမလုပ်နဲ့သူတို့မလုပ်နဲ့သံဃာလူကအကျိုးကြီးတယ်ဘိုင်းကကြည့်ရမယ်လို့ဘိုင်းကပဲသူစားမှတဲ့အခုဒီသာသနာ့ရေးတာမှာလည်းသီကနဲ့ရှိပါတယ်သီကနဲ့လည်းညီပါတယ်တချို့ကပြောကြတယ်ဘုန်းကြီးကဒီမှာဒီကစားက ဒီသာသနာ့ရိပ်သာမှာမာဇီဆရာတော်မှုနေတာပဲငါတို့လိုတော့မင်းကြီးဘာလို့လဲကိုယ်ပိုင်နဲ့ဘာမှရှိဘူးလေဆွဲလာပြီးပုတ်တယ်ထားတယ်သူကလည်းပြောကြဘုန်းကြီးကတော့ဒီလိုမအောင်မေ့ပါဘူးပုတ်ကြရကြတာလို့ပြောမှာကိုယ်လည်းဘာမှကြောက်ကြမတတ်ရဘူးအဲအကြောင်းမရှိဘူးဘာမှမကူမရဘူးမဆုံးရဘူးတခါတည်းသူတို့ဆောက်မှာကြောင်ပြည့်စည်သွားတယ်ငါသူတို့ပဲပြည်မြင်မှာပဲကိုဘာမှတောင်းမရှိဘူးအဲကိုเจ้าဟူသောအနေနဲ့သွေးလာမှုလည်းမရှိဘူးလို့သိနေရကြတာပဲလို့ဘုန်းကြီးသိတယ်တော့သူတို့အောင်းမိတယ် အဲကြောင့်ဒီကဘုရားသာသနာလောကအပေါ်ကချမှာတဲ့စိကနဲ့ဘုန်းကြီးကသဘောကြပါလေစိတ်သဘောကြတယ်တရားအဲဒီတိုင်းနဲ့ဘုန်းကြီးကဒီခံမှာလည်းကြောင်းဟောပြီးတော့တိုင်းကတူကြရမှာသို့တော်လည်းပဲဒကာဓမ္မတွေနေထိုင်ရေးအတွက်အရေးကြီးလို့အဲဒီဒကာဓမ္မတွေတက်ဆိုင်တဲ့အပိုင်းကြတော့တိုင်းကမဟုတ်ဘဲနဲ့ဂဏိကဒီမှာရစ်ဆောက်ရဘုန်းကြီးအစီအစဉ်လုပ်ထားပါတယ်ဟုတ်လားအဲဒါကြောင့်တိုင်းကအလူပါပဲဒီမှာတိုင်းကအလူပဲ သုတ်တိပန္နောလောဘဒေါသမောဟကင်းကြောင့်ကောင်းမွန်စွာအကျင့်ကြတာသောသံဃာတော်မြတ်ပါပေတကားမြတ်စွာဘုရားဤသံဃာတွေအကုန်လုံးဘုရားလက်ထက်ကစာပြီးခုတည်းအောင်ဘုရားဤသံဃာတွေအကုန်လုံးလောဘဒေါသမောဟကင်းအောင်ကျင့်ပြီးတော့နေတဲ့သံဃာတွေအကုန်လုံးဟာသူရဲ့လို့အာယုံပြုပြီးယူရမှာဒါပဲမဲ့လို့သုံးဆောင်တဲ့အခါကာလကြတော့ဘုရားဝိနည်းတိုင်းသုံးဆောင်ရပါတယ်ဒီမှာအဲသံဃာတော်တွေဒီစဉ်ဝါစဉ်တိုင်းကျင့်လျော်သလိုသုံးဆောင်ရပါတယ်ဒါကြောင့်သုံးဆောင်တဲ့အခါကြတော့လည်းပဲအဲမိမိတို့ ဒီရတဲ့အတိုင်းပဲဖြစ်မှာပါပဲအဲ့တော့အကြောင်းသူကတော့ဒီနေမဲ့ရကြအောင်လေဟုတ်လားဖြစ်သွားကြပြီဖြစ်သူတို့လေးသွားတာလားဟိုမနေနိုင်တဲ့ပုဂ္ဂိုလ်ကြီးအသားလေးကွာကိုထားတော့စကားတွေမပြောကြနဲ့ဟုတ်လားအခုလာတာစကားပြောဖို့ရလာတာမဟုတ်ဘူးမနေနိုင်လို့ရှိရင်ပြီးမခါနိုင်မအောင်နိုင်ရင်ထားသွားရဒီမှာသူသူလုံးမနေကြနဲ့ဒါတော့အဲ့ဒီဝေရာမသုံးမှာမြတ်စွာဘုရားဟောကြတယ်အဲ့ဒီ တိုင်းကအကြောင်းလို့တဲ့ပရဏဂုံသုံးပါးဆောက်ပြီးတာပိုအကျိုးကြီးကြတယ်ဟောဒီမှာလာတယ်အရေးကြီးတယ်ဟဲ့ဆိုရမယ်ကြောင်းလူတဲ့သရဏဂုံကသာရေကြိုကြည့်သည်သရဏဂုံတဲ့သာဝတိလာကသာရေကြိုကြည့်သည်အဲဒီတော့အာတို့တော့ဒီလိုကြောင်းကြီးဆောင်းနိုင်ပါဘူးဆိုပြီးစိတ်မပြတ်ကြနဲ့အဲဒီတဲ့အကျိုးကြီးတဲ့အလုံးကားရှိတယ်မြတ်စွာဘုရားသရဏဂုံသုံးပါးဆောက်ကြည့်တာတဲ့ ဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒါမျိုးကလာတော့သုံးနေကြတာပါပဲဒါပေမဲ့လည်းကိုယ်စိတ်ထဲကလေးလေးနဲ့နဲ့တရားဆိုတာအများဆုံးတရားဆိုတာအများဆုံးသံဃာဆိုတာအများဆုံးကိုယ်ကိုယ်ရအများဆုံးပဲလို့အဲဒီလိုလေးလေးနဲ့နဲ့ထားပြီးတော့ထောက်ကြည့်ပါဒီလိုကတော့ဘုရားဘာသာဆိုပြီးတော့ဝိဇ္ဇေဘုရားဘာသာတရားကိုဘုရားတရားသံဃာတလောက်အားကိုးတာမဟုတ်ဘူးဟိုမေတော်ကြီးတို့ဘိုးတော်ကြီးတို့ဘာတို့ညာတို့ဆိုရင်သိအားကိုးတယ် အိမ်နေမှာသားရင်ဘုန်းကြီးကြည့်တယ်ဘုန်းကြီးကလည်းပဲကြော့ပွဲနေဒီအိမ်ကလည်းကြော့ပွဲနေဒါတွေဗုဒ္ဓဘာသာတွေပဲဗုဒ္ဓတရဏကိစ္စမိတယ်သူနေတိုင်းနေဆိုနေတာပဲဒီကြော့ပွဲတွေကစိတ်အာဟုတာကိုသူကအဲ့ဒါတွေကစိတ်သဘာဝမကြဘူးဟုတ်လားအဲဘုရားအမြတ်ဆုံးဆိုရင်ဘုရားအာဟုရဘုရားတခုတည်းအာဟုလုံလောက်နေပါပြီဟိုဟာတွေမလိုပါဘူးအဲဒီလောက်အာဟုဝရမဟုတ်ပါဘူးအဲ့ဒါဘုရားတရားနာငါယရဏသုံးပါးလေးလေးနဲ့နဲ့ကိုယ်ကိုသိကြရမယ် အဲဒီသရဏဂုံနဲ့တခါ၅ပါးသီလဆောက်တည်ပြီး၅ပါးသီလဆောက်တည်ဆိုတခဏလေးပြောတာမဟုတ်ဘူးနော်ဒီနေ့ကဆရာတော်တစ်ပါးတရားဟောနားထောင်ဒါနဟာဆက်တယ်သီလတွေဘာဝနာတွေအတွဲတယ်သူပြောတဲ့သီလဘာဝနာဆိုတာလည်းဟုတ်တော့ဟုတ်တယ်တခဏလေးအတွက်တော့လွဲတယ်သီလဘာမိဘာဒဝေရဏိသိက္ခာသာသမာရိယာမိတခိုင်ကျွင်းဆိုရင်လွယ်တာပေါ့သုသာဒီနေ့လုံးဆိုရင်ဒီလောက်မလွယ်ဘူးဒီနေ့လုံးလည်းလွယ်တယ်ထားပါအောင်အများလားဆိုတော့မလွယ်ဘူး သူကိုရဆိုတာခက်တယ်တဲ့သူပြောတယ်ဟုတ်တယ်သူကိုရကတော့သူကြာရှိမှသူကိုရှိတယ်သူကြာမရှိတဲ့လူလုံးဖြစ်ဒါကြောင့်သူခက်တယ်ဒါပေမဲ့လို့သူကြာကတော့ကိုတတ်နေတဲ့ညသူရတာပါပဲဘာမှမတတ်နိုင်ဘူးဆိုရေခတ်သူပေါ့ဟုတ်လားဟောသာသနာ့ဣဒ္ဓမဟောဒီတောက်ရိုးတွေလည်းရှိတယ်ဉာဏ်နာတိုင်းမှာရေခတ်ပြီးတော့လူသားရဲ့ဒါနာကုသိုလ်ရှိတယ်လွယ်လွယ်ပါဖြစ်ပါတယ်ဒါနာလွယ်လွယ်ကူဖြစ်ပါတယ်အဲအဲ့ဒီဆရာတော်ဟောတာကတော့သီလဘာဝနာတွေကပွားလိုက်ရင်ခဏလေးဖြစ်တယ် အရင်ကြီးမကုန်ဘူးတဲ့သူကဟုတ်တော့အရင်ကြီးမကုန်တာကမှန်ဒါပေမဲ့လို့အဲ့ဒီလိုတခဏလေးကြော်တာမဟုတ်ဘူးသီလဆိုတာ၅ပါးသီလတစ်သက်လုံးဆောက်ပြရမှာမပြည့်စရာဘူးအဲတခါတရံပြည့်သွားရင်လည်းနောင်တော့ဒါမျိုးမကျွလွန်တော့ဘူးလို့ဒီလိုဆောက်တည်တဲ့သီလမှာဘုဒ္ဓံသာသီလဆောက်တည်လိုက်ရင်ပြည့်လိုက်ရင်သီလဆောက်တည်လိုက်ရင်ပြည့်လိုက်ရင်လုံးပြီအဲ့ဒါကတော့သိအာမကိုရဘူးဟုတ်လားအဲလေးလေးနက်နက်လိုရတယ်ဘာဝနာဆိုတာကလည်းသတ္တမရှိတခါလဲကာမသန္တာစိုက်တဲ့និဝရဏတွေကျင်းသွားအောင်အိဋ္ဌပညာအိဋ္ဌပညာအစရှိတော့ကိလေသာတွေကျင်းသွားအောင်လို့ တသမာတိကျင့်သွားတာဒါကြောင့်မို့ဘာဝနာတွေခက်တာကရဏဂုံတဲ့၅ပါးသီလကသာရဲ့ယုံကြည်ပြီး၅ပါးသီလတဲ့မေတ္တာဘာဝနာကသာရဲ့ယုံကြည်ပြီးမေတ္တာဘာဝနာခုနကမေတ္တာဘာဝနာတွေပွားကြတယ်။ဒါတော့သင်သင်လို့လာမပြီးပါဘူးခုနကရုပ်ပြုစုလာကြ။အဲဒီမေတ္တာဘာဝနာသိရင်ပါပါနဲ့တကယ်ကိုချမ်းသာကြပါစေလို့သိရင်ပါပါနဲ့မေတ္တာပွားရတယ်။ဒါကတော့ချမ်းသာပါစေဆိုပြီးတော့ ကိုယ်နဲ့နှုတ်လက်ကတော့သူများဆင်းရအောင်လို့ပြုလုပ်နေဒါလည်းသဘာဝမကျဘူးအဲဒါစိတ်ရင်းကလည်းခါတယ်ဆန္ဒပါစေလို့စိတ်ရင်းနဲ့ပွားများရင်အဲဒီမေတ္တာဘာဝနာ၅ပါးသီလတဲ့ကိုအကျိုးများပါတယ်တဲ့ဟို၅ပါးသီလတဲ့မေတ္တာဘာဝနာကပါရဲ့ကျိုးကြည့်သည်မေတ္တာဘာဝနာတဲ့နိဗ္ဗာန်ဥပဒနာကပါရဲ့ကျိုးကြည့်သည် နိစ္စ అను ပါဒနာလည်းဝိပဿနာပဲအာမမြဲမမြဲပါဇက်ကဆိုရုံနဲ့မဟုတ်ဘူးတကယ်ဖြစ်ပြတဲ့တရားတွေပြီးပြီးတော့ဟုတ်တော်အာဘဝတော့နိစ္စဟုတ်တော်ဖြစ်ပေါ်ပြီးအာဘဝတော့မရှိခြင်းကြောင့်နိစ္စမမြဲသောတရားတို့ပါရကားမြင်လာရအမြင်ပြီးကြောက်သွား၊ကြားလာလေကြားပြီးကြောက်သွား၊နာလာလေနာမီကြောက်သွား၊သာတိသာလေးနဲ့သာတိကြောက်သွား၊ဒုတိသာလေးနဲ့ဒုတိကြောက်သွား၊ဒီကုသကြံစီသာလေးနဲ့ဒီကုသကြောက်သွား၊တွေးသာလေးနဲ့သံသာလေးနဲ့ထိုင်သာလေးနဲ့ထသာလေးနဲ့ထုတ်ချသာလေးနဲ့ သူခိုက်တာနဲ့သူဖြစ်ဖြစ်ပြီးကြောက်တော့တာလေးတွေကိုယ်တိုင်တွေ့ပြီးတော့အော်မမြဲပါလားမမြဲတဲ့တရားကြီးတွေပါလားဖြစ်ပြီးချက်ချင်းကြောက်တာပဲကောင်းငင်လျာစီလက်သွားတယ်လို့ပဲလက်ပြီးချက်ချင်းကြောက်သွားတယ်လို့ပဲကိုယ်တက်ကတရားတွေကလည်းဂျိုဟနာရောဖြစ်ပြီးကြောက်နေတာကြီးပါလားမမြဲတဲ့တရားတွေကြီးပါလားလို့ကိုယ်ပိုင်ညာနဲ့သိရမှာဟိုစာပြီးနဲ့မမြဲမမြဲဆိုတာတော့လွယ်တာပေါ့အဲ့ဒါကိုပြောတာမဟုတ်ဘူးကိုယ်ပိုင်ညာနဲ့သေချာပြည့်အနိစ္စအနုပဒနာညာအကျိုးကြီးတယ်ဘာကြောင့်လဲအဲ့ဒီတော့ စိတ်တည်ကြောက်တာလည်းမမြဲဘူးမမြဲဘူးနဲ့ကိုယ်တိုင်သိလို့ရှိရင်အဲ့ဒီသိပြီးရချမဲ့မှာအရိယာမဉ္ဇဉ်ဖြစ်နိုင်တယ်အဲသောတာပတိမဉ္ဇဉ်ပူညာလည်းဖြစ်နိုင်တယ်သရာယမဉ္ဇဉ်ပူညာဖြစ်နိုင်တယ်နာယမဉ္ဇဉ်ပူညာဖြစ်နိုင်တယ်အရဟတမဉ္ဇဉ်ပူညာဖြစ်နိုင်တယ်အဲ့ဒါကြောင့်မို့အကျိုးကြီးတာတဲ့အခုဒီမှာသာသနာ့ရေးတာမှာတရားထုတ်နေရတဲ့ယောဂီတွေဒီဟာဆွဲတော်တဲ့ဌာနတွေမှာတရားထုတ်တဲ့ယောဂီတွေကဒီအနိစ္စ ानु ပဒနာညာဝိပဒနာညာပြည့်အောင်အားထုတ်နေရတာပဲတကယ်ကိုကိုယ်ပိုင်ညာပြည့်အောင်အားထုတ်နေရတာအမှန်ကောင်းတယ် သို့နိက္ခာဘာဝနာတဲ့နိက္ခာနုပါဒနာကအာရေအကျိုးကြီးသည်အောက်ဟာလေးတွေကတစ်ခေါက်ကြီးဆိုသေးတယ်အိဗယ်မပြောနိုင်တာသိကုန်သွားရင်မမြဲဟုရှုမြင်တာကအိဋ္ဌာနုပါဒနာအိဋ္ဌာနုပါဒနာအနိမိတ်ာနုပါဒနာလည်းခေါ်သည်အနိမိတ်ာမဲ့ကိုရာကြောင်းလည်းဖြစ်သည် ခြင်းဥပဒနာဖြင့်ကြာတော်မေကိုအာနိမေတဝိမောကခေါ်သည်နောက်အကြောင်းညွှန်တဲ့ခါကျမှပြည့်စုံပြောအောင်မယ်ပြီးတော့ဒီလိုပဲအဲမြင်လာကြတာတွေမှန်ရင်မှန်ရင်လည်းမမြဲဘူးမမြဲဘူးလို့သိသေးပါလားဒိဋ္ဌာနိပါဒနာအာနိမေတနိပါဒနာလည်းခေါ်တယ်တဲ့ဒီထဲမှာမြဲတဲ့ပုံသဏ္ဍာန်အာနမိတ်တွေဘာမှမရှိတော့ဘူးအစတုန်းကဆိုရင်တွေးတယ်တွေးတယ်ဆိုလက်နဲ့ခြေနဲ့ခေါင်းနဲ့ကိုယ်နဲ့ခါတယ် အစဉ်သာပဲအပြင်းမြဲနေတယ်အကောင်ထေရကြီးနဲ့တွေ့နေတယ်အခုနိစ္စ ानु ပါဒနာဉာဏ်ပြလာတဲ့အခါကျတော့ရိတ်ကနေရိတ်ကနေသာလဲတွေ့ရဆိုရွေ့ရိတ်ကနေဆိုပြောက်သွားဆန်းနေဆိုရိတ်ကနေဆိုပြောက်သွားအဲဒုက္ခိုက်တာနဲ့သူဖြစ်ဖြစ်ပြီးပြောက်သွားတာလေးတွေကတွေ့နေတာအာအမိမိတ်ကနမိတ်ချင်းနေတာဒါအမိမိတ် ानु ပါဒနာလဲခေါ်တယ်လေအဲဒီအမိမိတ်နုပါဒနာဟာအနိမိတ်မဲ့ကိုရကြောင်းလည်းဖြစ်ပါတယ်အဲဒီအနိမိတ်နုပါဒနာပြီးအနေစမမြဲဘူးမမြဲဘူးလို့သိနေရင်ဟောယုံနာတက္ကရာနိမိတ်နိဗ္ဗာန်ကိုတွေ့သွားတယ် အဲ့လိုသူသွားတဲ့မဲကအနိမိတာဝိမောကအနိမိတာမဲခေါ်သည်တဲ့နောက်ဟာတွေဒီတိုင်းမှာပဲသူတို့သွားတာပဲသင်ရဲ့ဝိရှုဉာဏကဒုက္ခ ानु ပဒနာအတဏိတာ ानु ပဒနာလည်းခေါ်သည်အတဏိတာမဲ့ကိုရာကြောင်းလည်းဖြစ်သည်ဉာဏ် ानु ပဒနာဖြင့်ရာတော်မဲ့ကိုအတဏိတာဝိမောကခေါ်သည် အတ္တမဟုတ်အတ္တမရှိသဘောတရားများကိုရှင်းနေတာကအနတ္တ ानु ပဒနာဘုံဒ ानु ပဒနာလည်းခေါ်သည်ဘုံဒမဲ့ကိုရာကြောင်းလည်းဖြစ်သည်ဉာဏ် ानु ပဒနာဖြင့်ရာတော်မဲ့ကိုဘုံဒမောကခေါ်သည်အဲဒီအနိဝိပဒနာ၃ပါးနဲ့ဝိမောက၃ပါးတော့ ဘုညာကိုဒီနေ့လာသား၄ရက်ကိုလာသား၈ရက်နဲ့တင်းကြတော့မှအကြောင်းလေးမှာအဲဒီဒီအဲဒီခါကျတော့ဒီရတယ်ပဲဒီဒီကပူဇော်ပွဲတဲ့ပြည့်စင်တာလည်းကြည့်ပါတယ်မယ်ဒီမှာတရားဟောပွဲရတယ်သင်ပြောလာမယ်မဟုတ်ပါဘူးအဲဒီမှာစပြီးတော့တရားဟောရတယ်မင်္ဂလာတရားမင်္ဂလာတရားဟောရင်ဒီအဲဝိပဿနာသုံးပါးနဲ့ဝိမုခသုံးပါးကိုညက်ဆက်ပြီးတော့ပြည့်စုံပြီးတော့ဟောရအောင်ဒီလိုအင်းကြီးအဲခုနကအချင်းချင်းဩဝါဒလေးရောက်လာဒါလေးဆိုရင်ဒီအနုမောဒနာတရားပြီးပြီ တရားအထူးမသိဘူးဟိုကြမှာသာရုမောနာဟိုကြမှာဒီဝိသသုံးမှာခေါ်ရတာဒီတရားတော့ဒါလေးသုံးပါးကိုရွတ်ဆိုပြီးလို့ရှိရင်ဒီတရားပြီးပြီ။ပေရင်းငြိမ်ခွင်ညာဆင်းအဆင်းရောက်ပါစေ။သုံးညာဖြင့်လဲမတော်ပဲဆင်းရဲငြိမ်ပါစေ။ဖြစ်ပေါ်လာညာဆံများ နိုင်ပါစေရင်သက်ချသရံရောက်လာတယ်ကမှစာထဲမှာရှိတယ်ဒီတိုင်းအလို့ဆိုလို့ရှိရင်ပိုလိုတွေဆိုတာပါရတယ်ဒီမှာစာနဲ့ပဲကြည့်ကြ။နောက်လည်းအများအားဖြင့်မှတ်ကြရအောင်။ဒီသက်ချဆိုတာဓမ္မတွေကမိမိတို့သူသားနဲ့ ဝိသုပစ္စည်းဘယ်ပုံပဲနည်းဖြင့်ထူထားမှာလဲဆိုတာကြောက်ထားတာပါပဲကြောက်ထားတော့အတူသားနဲ့ဆရာတော်တန်ဃာတော်တွေကလည်းဗမာတွေသူတဲ့တရားဓမ္မတွေဗမာတွေဆိုဗမာလိုကြောက်လိုက်ပြီးတာပါပဲပါဠိတွေကမလိုပါဘူးဒါပေမဲ့ရှင်းရှင်းလာတာပါဠိနဲ့လာတဲ့သာသနာဖြစ်နေတာပါဠိအရင်းကပြုပြီးရှိရရေးချက်တယ်ချကြတယ်ပြီးတော့ပါဠိကြီးတဲ့နားမလည်ကြတော့ဗမာတွေကတပိုက်တဲ့ဗန္ဒေရှင်တရားဒီလိုလောက်ရတာအဲ့ဒါကလောကအသုံးလုံးနဲ့တော့သိနေတယ် ဒါနဲ့အစင်လာဆိုတော့သူ့ဥစ္စာမှားတယ်လို့ဘုရားပြောလို့တော့မကြည့်ဘူးအစင်လာကဒီလိုလုပ်လာတယ်တော့ကိုယ်ဆရာကြီးပြမှားရကြောင်းအဲသဘာဝတော့သိနေကြဘူးဘာလို့လဲတော့ဆိုနိုင်ငံသားတယောက်နဲ့စကားပြောတဲ့အခါကာလမှာအင်္ဂလိပ်စကားဆိုပါတော့အင်္ဂလိပ်စကားတစ်ပိုက်ဗမာစကားတစ်ပိုက်ရောပြောလို့ရှိရင်ဒါမဖြစ်ဘူးကလားတစ်ပိုက်ကလားစကားတစ်ပိုက်ဗမာစကားတစ်ပိုက်ရောပြောလို့မဖြစ်ဘူးကလားစကားချင်းကလားစကားကြီးပြောမှဗမာစကားချင်းဗမာစကားကြီးပြောမှဒီလိုမှတော့ဟောကြတယ် ဒီလက်ချတာလည်းအဲဒီလိုပါပဲပါဠိပြင်ပါဠိကြီးရဲ့တောက်ပြောမှာဗမာချင်းနဲ့ဗမာကြီးရဲ့ပြောမှာသဘာဝကျတယ်ဒါမှမဟုတ်ပါဠိကပါဠိကြီးရဲ့ထားတယ်ကဗမာကဗမာကြီးရဲ့ထားတယ်ပါဠိကြီးရဲ့ချကတော့အဲဒီဗမာကြီးရဲ့ချထဲမှာပါတဲ့အဓိပ္ပာယ်ပါပဲဟာအဲဒါဗမာကြီးရဲ့ချကဘုန်းကြီးကျေးဥစွာရှင်းပြီးတော့ပြောမယ်ဆိုတော့ဒါတော့ပါဠိလိုဘုန်းကြီးကဆိုသွားတာဒီလက်ချတာတခါကြီးရဲ့လက်ချနောက်ဗမာလိုလက်ချကြတော့အဲဒီကြတော့ဘုန်းကြီးဆိုအောင်အခုဒီက တော့ကြာဆိုတဲ့ခါကျတော့ကိုစိတ်ထဲမှာလေးလေးနက်နက်နှလုံးသွင်းနေအောင်လို့ဘုန်းကြီးအသေးပဲရှင်းပြောအောင်သံဃာတော်ရှင်ရတော်ဖျက်တာကြီးမျက်မှောက်ရှိမှဒီသံဃာတော်တွေကိုဒါရီကတိုင်ကြားတာဟိုကဆရာတော်ကိုသွားပြီးတော့ဆင်းတာဆရာတော်တွေကျင်တာဒီကရှင်းနေတော့ကြောက်လာကြောက်လာမှာသူညီတော်သရာသူညီတော်သာနာသူညီတော်စိတ်ကြရှိကြတော့ဗုဒ္ဓဘာဝနာနုကအဖွဲ့ဝင်များဒီကြောင်းဆောက်ရမှာသူညီမပဲဖြစ်တယ်မသူလို့ရှိရင်မဖြစ်ဘူးဟာ ဒီနည်းသောတရားတရားရှိတဲ့ယုံကြည်တဲ့သံဃာယုံယုံကြည်တဲ့ဒီသာသနာ့ရေးတာမှာဒီလိုကြောင်းဆောက်ရလို့ရှင်ဖြင့်သာသနာတော်အကျိုးများတဲ့မိမိတို့အကျိုးများတဲ့မိမိတို့သားမြင့်မြင့်အစဉ်တိုင်းအကျိုးများပါမယ်လို့ယုံကြည်တဲ့တရားတရားအကုန်လုံးတူညီတော့ဒီမိမိတို့သုံးမဲ့ဆွဲမဲ့ငွေလေးတွေထုတ်ထုတ်ပြီးတူကြတာဒီထဲမှာရာနဲ့လူသားရှိတယ်၊ထောင်နဲ့လူသားရှိတယ်၊တောင်းနဲ့လူသားရှိတယ်ဒါတွေအတုံးတောင်းနဲ့ဘယ်စနေနေ့မှာတော့ယုံလို့တူတာအာတူညီသောတရားရှိတယ်တူညီသောခန္ဓာတွေဒီလိုကြောင်းမျိုးလည်းဖြစ်စေလို့လည်းခန္ဓာရှိကြတယ် သူညီတော့စိတ်ကြကြည့်ကြကြာပါပြီဒီလိုကြောင်းမျိုးဆောက်ရှင်နေကြတယ်ဒီကဓမ္မရဲ့ကြာပြီဒါကိုဒီနေ့ကကျေးဇူးကြီးကြာတော့ဒီနေ့ကဟောတာသီလကာရကမာကြီးကျမ်းကြီးဦးနဲ့ကရာပါတာရာမံသုရမတိကလေဗနံဝိဟာရဒါနံတတမိသင်္ဃဘောမေဇပုရိသောရာဟံပါတာရာမံသုရမတိကလေဗနံ သုရမာတိကလေဗနာအင်္ဂရိမြတ်တို့ဖြင့်လိမ့်ကြသောရာမသေနတော်မွေးလျော်ဝါဖြစ်သောပါဒရာပြတ်တာကြောင့်ကိုသာတဝါပြုလုပ်၍ဝိဟာရဒါနာကြောင့်လူဝဒတမိပိလူအကရာဘေသောခါကာလနှင့်အာငါသည်တတမိပိလျပါမည်ဣတိကြီးတော့ကိုတော်ဖြစ်သောမေရှံငါဤသင်္ကသောအကျံစီသည်သူဤတော်အပြည့်လေကြီးတကားဒီကကကြောင့်ပါရဲ့အဲဒီမြတ်တို့ဖြင့်လိမ့်ကြထားတဲ့ စိတ်လုံးမွေးလျော်ပဲရှိတဲ့အကြောင်းဆောက်လုပ်ပြီးတော့ထူထမ်းမယ်လို့ကျမ်းလာပါကြာပြီကဘာတသိန်းတောင်ရှိပါတယ်ဟိုမှာကြာကြီးတယ်အဲ့ဒါအခုပြည့်စုံသွားပြီတော့မျက်ဝမ်းသာပြီတော့ဥဒန်းကျူတာလေဥဒန်းကျူတာတခြင်းဆိုတယ်လို့ပြောတာတင်ရတယ်ဥဒန်းပါပဲဥဒန်းကျူအခုဒီနေ့ကဆွေသေးသေးဆရာတော်ကဥဒန်းကျူတာဒီကပြောသွားတယ်ဟုတ်လားကြားကြသေးရတာဆွေသေးသေးဆရာတော်ဥဒန်းကြာပြီးတော့ဆက်နေတယ်ဟင်မရတော့ဘူးအဲနေရာမကြတာပြီးပြတ်ပြောက်သွားပဲလား ကြီးကြီးပြောက်ပြောက်ပဲရတဲ့ပုဂ္ဂိုလ်ရပါလိမ့်မယ်သူကဒါတဲ့မဟာစီကျောင်းတော်ကိုတဲ့ထောက်ပြီးထောက်ပြီးလို့ဆိုတာကိုဆိုတာ။နာလေးကတခါရအောင်ပါလေ။အဲရန်ကုန်ကအထူကျော်တွေနဲ့ဘယ်နဲ့နေလို့သိဘူးလို့ဆရာတော်ကပြောတယ်။မဟာစီကျောင်းတော်ကိုတဲ့ဒဲလေးလည်းပါရအောင်မယ်သူကပြောဒါမှပါလို့ရှိရင်ကြိုက်တယ်သူက။မဟာစီကျောင်းတော်ကိုတဲ့ထောက်ပြီးထောက်ပြီးဆိုတာဒီလိုလာတာကိုသူက။ အဲ့ဒါရတဲ့ပုဂ္ဂိုလ်တွေအဲ့ဒီတိုင်းမှာဘုန်းကြီးတော်နေမဖြစ်ပါဘူးအဲ့ဒါအခုအောင်ရင်ဆိုတာလေးပါပါတယ်အခုအောင်မြင်သွားပြီကျန်စားအခုသမဏိဓမ္မာတိသမဏဆရာတော်များအသက်သက်လင်းသုံးပြီးတော့သာသနာပြုဖို့ရအကြောင်းဆောက်ဖို့ရတရားဓမ္မတွေကျမ်းနေတာကြားပါပြီအခုအောင်မြင်သွားတယ်ဝန်တာကျသိကောင်းတယ်ကွာအဲ့တော့အဲ့ဒါတူညီသောစိတ်ရှိတဲ့ပုဂ္ဂိုလ်တွေပေါင်းပြီးတော့ထောက်ကြတာဒါကိုပြောတယ်တူညီသောသရတူညီသောသာနာတူညီသောစိတ်ကြရှိကြတော့ ဘုရားသာသနာ့ကအဖွဲ့ဝင်များဘုရေတော့ဘုရားသာသနာ့ကအဖွဲ့ဝင်များဘာဒီဩဝါဒကယောဂီများအနှင့်အခြားစေနာရှင်များပြတယ်ကျိုးလေဒီကဩဝါဒကယောဂီတွေမဟုတ်ပါဘူးအလိုပုဂ္ဂိုလ်တွေစေနာတရားပြရှိတဲ့ချက်ဝင်ကြတာသုံးမျိုးပဲဘုရားသာသနာ့ကအဖွဲ့ဝင်များဘာဒီဩဝါဒဒါယောဂီများအနှင့်အခြားစေနာရှင်ဖြစ်ကြတော့တတိတော်တို့ဒီဒါမယံတတိတော်တို့ဒီပါပဲ အညီညွတ်စုပေါင်းကြပြီးသင်္သန္တရားဝဆင်းရမှဆွမ်းမြောက်ရနိဗ္ဗာန်ကိုသင်ညာစွာမျက်မှောက်ပြုပါရခြင်းယုံဟာဒါမိမိတို့ရဲ့ကြီးရဲ့ဒီတန်တောင်းတာရေတင့်တယ်ရေဒီနုပဲနှလုံးမွေးလျော့ပဲတင့်တယ်ရေအဲတောင်းတာရေဒီသာသနာရေးတာအရန်ကြောင်းတိုင်းနဲ့နှစ်သိန်းမျှတော့ကျန်ငွေတော့ပြင်ပထမတော့တသိန်းဝဲတယ်ဒီမှမိသားစုအသေးသေးနဲ့ဒီတော့ပုဂ္ဂိုလ်ရလူတော့ဆက်ဆက်ပြီးတော့တောက်ပြီးကူးလို့တော့တာ မကုန်းကအကုန်းကနောက်လည်းမကုန်းမှာပါပဲမသိမ်းတော့ကုန်းမှာပဲမသိမ်းညာလာကြငွေတော့ပြင်သူကျင်သဘောလွန်တင်တယ်ဒီနည်းဝယ်နှလုံးမွေးလျော်ဝယ်ကောင်းတာသာတော့မာစီကြောင်းတော်မြင်တော့ကြောင်းကိုအောက်လောက်ပြေးပြီးအောက်လောက်ပြီးပြီးရဲ့သူယခုခါ၌ကြောင်းရည်သက်ကြပူပေါ်ဝဲခေါ်တော့မဟာရဏလူပွဲကြီးကိုခန္ဓာပိုင်းရိုက်စွာဆင်ကျင်းပါပါကုန်၏ရှင်မြတ်တို့ဘုရားဤကြောင်းရည်သက်ကြပူပေါ်ဝဲကိုကျင်းပါတော့အခါ ကျေဥစွာတန်ခါတော်အဆွမ်းကပြုခြင်းသာရဏညအလုံးစုံသောပုဂ္ဂိုလ်တို့အားတရားဟောလူချင်းတို့ကိုရင်းရင်လက်ချဘွဲ့အကျိုးပူပါဝဲဖြစ်ဖြင့်သုံးရက်တိုင်းတိုင်းကျင်းပါပြုလုပ်ခဲ့ပါကုန်။သုံးရက်နဲ့ပါ။သံဃာတော်တွေလည်းသံဃာကိုဆုံးကျွေးလို့မနေ့လည်းပဲသံပြုတ်ဖို့ပါစက်ပြီးတယ်ဆုံးကျွေး။လာရညတရားနာပရိသတ်တွေလည်းပဲဓမ္မလူတရားလူတွေပေးလို့အဲဒီကဟိုဟိုဒီကသမာဓိတာက ပုဂ္ဂိုလ်တွေယောဂီပုဂ္ဂိုလ်တွေသွားနိုင်ပါလိမ့်မယ်။မိပါတယ်ယောဂီပုဂ္ဂိုလ်တွေဒီနေ့ပုဂ္ဂိုလ်တွေကတော့မြင်ရအမြင်နေနိုင်။ဒါကြံကြောက်ကြောက်အလုံးမရှိရပါဘူးဒီမျိုးဝယ်တွေပြည့်စုံသွားပါလေ။အဲ့ဒါအကျိုးပေါ်တဲ့ပြည့်စုံ၃ရက်တိုင်းနေမှာတရားပွဲကျင်းပြ။ဒီလိုဥစ္စာတွေကတော့9ရက်တိုင်းနေမှာပဲ။ယနေ့ဖွင့်လိုက်ကတရားကျော်ရေအတွက်စီရောရဟန်းသံဃာတော်ဟိုတုန်းကသံဃာတော်တရားကျော်ဆိုပြီးခံမလို့200လောက်ရှိဝင်ရပါတယ်။ အဲနေရာတော့တန်ခါတော့အာယုံသွမ်းတဲ့ချိန်နေသွမ်းတဲ့ချိန်အားဖြင့်နေချိန်တိုင်းနဲ့မုံမြတ်တော့သွမ်းခဲ့ပဲဘောရှင်နဲ့တောက်ပဲသူ့လိုကိုလူတွေသာဆက်ကသူတန်းကျွေးမွေးလူတော်ခဲ့ပါကုန်ပြီဒါပြီးကြီးတဲ့အကြောင်းကြီးတွေပြန်ပြောဆောင်းပေါင်းများစွာသောဥပါဒကဥပါဒကိတုပြိဿတော်ကိုလီဆောင်းပေါင်းကတော့တန်ကောင်တော့ဘုရုံကမကမနိုင်ဒီလက်သိမကမနိုင်အဲမုံမြတ်တော့ဆဲဝဲဘောရှင်တောက်ွယ်သူ့လိုရှင်ကျွေးမွေးကျွေးမွေးခဲ့ပါကုန်ပြီ ဇညတော်ဘုရားဒီတို့ဆက်ကလူကံကျင်းဝေးရဒီနည်းခုပါရာသံဃာတော်ဤမျက်မှောက်နဲ့ပရဏဂုံသုံးပါးနဲ့က၅ပါးသီလ၈ပါးသီလတို့ကိုသမာသောက်တည်ရပြီးနဲ့ယခုပြင်းမဲ့ဆရာထအခဲ့ပြီးတော့ဘုရားပြောခဲ့တဲ့ကြောင့်မဟာစီကျောင်းတော်ခေါ်တော့ဒီကျောင်းအထက်ထဟုခေါ်တော့အထက်ပိုင်းဖို့ကိုညီညွတ်ပိုင်းခြားရင်ပြည့်ပြီးအတိုင်းမြတ်စွာဘုရားအားလုံးသံဃာတော်အားလုံးမြတ်တော်အလျေစက်ကိုသွန်ချ၍ ကောင်းမွန်ရိုးသေးစွာလူရန်ပါကုန်ပြီရှင်တရားအဲ့ဒီလိုက်တာရေးကြည့်တာငါစီကျောင်းတော်ရဲ့အထက်ပိုင်းဖို့ဟုတ်လားအပိုင်းလေးတွေပိုင်းတာတယ်နော်ကျောင်းတစ်ကျောင်းလုံးမကြည့်ပဲနဲ့တစ်မျိုးတစ်ပိုင်းကြီးကြည့်ပါလိမ့်မလို့သူကဒီလိုလည်းပဲစဉ်းစားလိုက်တယ်ကျောင်းဆိုတာအပိုင်းပိုင်းရှိတဲ့ညာအပိုင်းပိုင်းမှာဘုန်းကြီးကဝင်သွားတော့တယ်ဂျပန်ကပြန်လာတော့ဟောင်ကောင်မှာဝင်တော့ဟောင်ကောင်မှာတိုက်တစ်ခုမှာအဲ့ဒါမှာဟိုရုပ်ကုန်ကြီး သူเจ้าနဲ့သူကသူเจ้าကအထက်တစ်ခုပဲအဲ့ဒီက24လောက်ရှိတယ်တဲ့သူเจ้าကအထက်တစ်ခုသူ့အထက်ကလည်းရှိတာပေါ့သူ့အောက်ကလည်းရှိတာဟိုကတည်းကလူတွေပါနေနေတာပါပဲသူเจ้าကတော့သူเจ้าမယ်သူเจ้าကပါတော့အထက်တစ်ခုပဲเจ้าပြီးတာမဟုတ်ဘူးဒီထဲမှာအထက်တစ်ခုဓာတ်လေကားတဲ့သူเจ้าမြာကြရင်အဲ့ဒီမှာတဲ့ရှင်းသားပဲဆိုအဲ့တော့အထက်ဆိုတာအသီးသီးပိုင်းခြားပြီးတော့လုံးနိုင်ပါလေရှင်းရဘုန်းကြီးတို့အရာစီမှာအဲ့မှာဆရာတော်ကြီးကျောင်းကြီးလုပ်ကြတဲ့အခါဆိုင်းကအကြောင်းအကုန်လုံး သာယိကအကြောင်းလည်းဖြစ်ခြင်းနဲ့တရားဓမ္မကျေးဇူးများလို့သာယိကလည်းဖြစ်ခြင်းနဲ့သာယိကလူချင်းတော့သာယိကဆိုပြီးသံဃာလှဲလို့ရှိရင်အကြောင်းကြီးတစ်ခုလုံးသာယိကဆိုတော့ကိုဒီတိုင်းကြက်တဲ့အကုသိုလ်တွေရှင်မှာအပြစ်ရှင်မှာကိုကြောက်တယ်ဆိုပြီးတော့ဘယ်နဲ့လို့လူကြတော့ဆိုတော့အဲကြောင်းအဲ့ဒီကြောင်းရဲ့ထုတ်အချက်ကသာယိကလည်းသူရွေးချတယ်ဘုရားငယ်ငယ်တော့ကြားဘူးတာပေါ့ဟုတ်လားထုတ်အောက်ကတော့ပုဂ္ဂလိကလည်းရွေးချတယ်ဘုရားကတော့သဘာဝမကြောက်ဘူးတင်တယ်ဘယ်နဲ့တော့ဆိုတော့ ကောင်းပါကြီးကောင်းမိုင်းပြီးတိုင်းဝေဒနာနဲ့ကျူးနေတယ်ဆိုတော့ကောင်းမိုင်းကကျွေးမှကျွေးရပြီးတော့အမိရိကနေပြီးတော့ညှဉ်းညှဉ်းကြည့်ပါလို့အဲ့ဒီလိုပဲသူ့ထက်ကနေမပြစ်တဲ့ဥစ္စာတာကြီးကလို့တော့သိသဘောမကြဘူးသိတယ်အဲ့ဒါတော့ဘုညာသဘောကြပါဘူးအခုကတော့နေပြစ်ပါတယ်အခုအထက်ထတစ်ခါလုံးအထက်ထတစ်ခါလုံးကိုတိုင်းကြီးကအဲဘုရားဘုမကတိုင်းကြီးကဘုရားဘုရားကိုလည်းပြီးတယ်ဘုရားကတော့ဘုရားကံပေါ်တယ်ပြီးပြီးပိုက်ချပြီးတယ်ဘုရားကဘုရားလူရဲ့အဲဒီကိနေရာတွေရောတန်ခါလူရဲ့တန်ခါလူတော့လည်းအဲ့ဒီ သံဃာတွေချမ်းချမ်းသာနေနေအောင်လို့လည်းအဲကြောက်ထားလိုက်လို့ရှိရင်ကြောက်ထားတဲ့တဲ့ရထထာရကဝရဏိတထာတိပိစီတာပါနဲ့ဒကာတွေကြောက်ထားတဲ့တဲ့နေရတာပါပဲအဲကြောင့်ကြောက်ထားပုံတွေလည်းပါပါတယ်အပြည့်စုံအရှင်မြတ်တော်ဘုရားဤကျောင်းအထက်ထာ၌ညီညွတ်ပိုင်းချာသာအပ်သောဘုရားက၌မြတ်စွာဘုရားဤကိုရောသားဖြစ်သောဘုရားဤလူပွားတော်ဆင်းသူတော်သည်နတ်လူတို့၏စိတ်ခေါ်ခြင်းညာလို့ခြင်းပြုတော်ခြင်းယိုသိခြင်းတို့ကိုခံတော်မူပါသိရောက်နေပါစေ။ဘုရားဆင်းသူတော်ဟာ နတ်တွေသိခိုးခြင်းဉာဏ်တော်ခြင်းပူဇော်ခြင်းရိုသေခြင်းတွေခံပြီးတော့အဲသင်္ဓုတော်တည်နေပါစေတဲ့သင်္ဓုတော်သတင်းသုံးပါစေဆိုတော့သိပြီးတော့မတိုက်တာဘူးတည်နေတာပဲရမှာလားတည်နေပါစေတဲ့လို့ထည့်ထားပါတယ်သို့ဘုရားကမှတပါးသောဌာနကိုမူသီလစာကြည့်တော်ကုန်ကျေးဇူးတော်နဲ့ဖြစ်တော်မူရသောရဟန်းတော်တို့သည်မဆေးရတော်ရှိသေးပြီးဆိုနေတော့ရှိတော့ဖြင့်နင်းလေတော့အလုံးစုံသောကိုရင်းငါတော်ဖြင့်ဒီပါသုံးလိုက်ရတော့ဒီသုခ၌မူအနာပြုရဲ့ယောဂကတော့ တမ်းမာကြီးတွေပါဖြစ်တာလေအခုလူများတွေကတော့ဓမ္မတွေကဒီလိုပဲကြည့်ရပါတယ်ခဏကြည့်ရတော့ကိန်းအောင်ရအလုံးငါ၎င်းကိုယ်စိတ်နဲ့ကြာချမ်းသာရအလုံးငါဆုံးကသစ္စာပြဟောတယ်လေနာထိစ္ဆဒုက္ခထိစ္ဆဇာယိဒုက္ခဝိပပိတောကိန်းအောင်ရအလုံးငါ၎င်းကိုယ်စိတ်နဲ့ကြာချမ်းသာရအလုံးငါ၎င်းသမထအာယုံကိုရှိရအလုံးငါ၎င်းဝိပဿနာရှိရအလုံးငါ၎င်းသံသာပြီးအလျောက်လူစီတိုင်းသုံးဆောင်တော်မူကြပါစေကုန်သည်အာဓမ္မတွေကြီးရခြင်းဒီတိုင်းကြီးရတာပဲသူများလည်းတိုင်းနဲ့ထားတယ် သိအောင်ဖို့လည်းဖြစ်တယ်ကိုသိမြတ်သံသာနေလို့လည်းဖြစ်တယ်ဒါတွေမဟုတ်ဘူးဒီကြောင့်နေတဲ့ပုဂ္ဂိုလ်သံသဘာဝနာတွေလည်းပွားများဖို့ပဲဝိပဿနာလည်းပဲရှိဖို့ပဲဒါတွေအတွက်ဒီမှာကျောင်းမှာပြောရတာဒါကြီးရဲ့ချက်သို့ဖြင့်တရားဟောရတရားမဟာယုဓမ္မယုခမ်းမကြီးနေတယ်ကရင်းမဟာစီကျောင်းတော်ကြီးအောက်ထဝဆိုအပ်တော့အောက်ပိုင်းပို့ကုန်မှုအောက်ပိုင်းကတော့ခွဲတာဘာလို့လဲဆိုတော့ဒီမှာတရားဓမ္မတွေတရားနာလာလိုက်ပါလိုက်နေထိုင်ကြလို့ရှိရင်တိုင်းကကြောင့်မယုံမသေးကြည့်လို့လို့ဖြစ်ဖြစ်မှရှိလာတယ် အဲ့လိုမရှိအောင်အောက်ပိုင်းတော့ဘုန်းကြီးကအများနဲ့ဆိုင်တဲ့ဂဏိကပိုင်းကပုံပဲနဲ့ဂဏိကနေရာတွေမှာဒီကဆက်တာမာဇီပြာရာမှုရှိသောပฏิပဒံတရားပွားများဖြစ်ကျင်သောယဟန်ရှင်လူယောဂီအပေါင်းဟာယဟန်ရှင်လူကယဟန်ငါသင်္သာမဏေရောဒီလရှင်ရောပါပါပဲလူယောဂီဟောတာလူယောဂီအပေါင်းဒါတွေမသေးတော့ရှင်သေးပြီးတော့သေးပြီးရေစိုးနေတော့သေးတော့ဒီနင်းရတာအလုံးစုံသောကိုယ်ရင်းအားလုံးနဲ့ဒီပါသုံးတာရဲ့ဒါကသံသာပြီးလည်းရောက် အလိုရှိတိုင်းသုံးဆောင်ရအလုံးကမြတ်တော်ဒီသဘောကွန်းစားရဲ့ဒီကံပါကုန်ပြီ။ဒါကမှတရားဟောတရားနာဆင်းရဲတော့ကလည်းတရားလည်းအားထုတ်နိုင်တဲ့ပြင်းရတော့ဘုရားဣမာစီကျောင်းတော်အောက်ထာ၌ဒီလာအစပြုသောကုန်ခြင်းတွေနဲ့ပြည့်စုံတော်မူကြသောယတာနေတို့ကတော့လူတို့ကြောင့်ယောဂီတို့ဒီ၎င်းတရားကိုမြန်တော်ကဥပါဒကဥပါဒတိတို့ဒီ၎င်းပိုင်းခြားတတ်မှတ်ထားပြီးအတိုင်းသံသာပြီးအလျောက်ဒုစီတိုင်းတရင်တော်နေတိုင်းကုန်လေ။ တရားဟောခြင်းတရားနာခြင်းအစရှိသောသာသနာနှင့်သက်ဆိုင်သောကိစ္စတို့ကိုလက္ခဏာမျိုးမဟုတ်ဘူးသာသနာနှင့်သက်ဆိုင်တဲ့ကိစ္စဆောင်ရွက်ကိစ္စတို့ကိုပြုလို့ဆောင်ရွက်ကြပါစေဘာဝနာလုပ်ကိုအားထုတ်ကြပါစေတရားနာကဘာဝနာကိုအားထုတ်ကြ၍မေဖို့နိဗ္ဗာန်ကိုဉာဏ်သာဆက်ရောက်ကြပါစေသာအာမိတာအဲနောက်ကအရာတော့သိပြီးတော့ရင်းပြီးတာပါဒါဒီနေ့ရင်းပြီးပါပြီးတော့နောက်တစ်ခုကထို့ပြင်လည်းဒီမာစီကျောင်းတော်ကိုထိမ့်နေဆောင်ကြအလုံးကမာစီဩဝါဒကသာသနာ့ရေးတာယာဤအဆောင်ဆောက် ဘောပကတိကဘုရားသဒ္ဒနာနုကအခွင့်လို့အားလိအပြင်ပါဆုံးဤရှင်တရားတယ်။ကြောင်းကအကြောင်းကြောင့်ဒီလည်းတိုင်းပြတာတော့ဘူး။အဲစောင့်ကြောက်ရမယ်။အဲဒါကဘုရားသဒ္ဒနာနုကခေါ်တာအဆောင်ကြောင့်ဘုရားသဒ္ဒနာမုံနုကခေါ်တာကြီးငယ်တဲ့ပုဂ္ဂိုလ်တွေမှာနေရမယ်မကြီးငယ်တဲ့ပုဂ္ဂိုလ်ဆိုမနေရဘူး။အဲဘုရားသဒ္ဒနာမုံနုကခေါ်တာဒီကြောင့်မှလူလာကြီးတွေနဲ့သူဆောင်ရရမယ်။ဘုရားတနည်းအားပြောတာအကြောင်းကတော့ဒီနံကောင်းတဲ့အကြောင်းပဲ။ဒီအချင်းချင်းခုပြောတာ။သောသောတောင်းလင်းတဲ့အကြောင်းဒီမှာ ဒီမှာဘုံတွေပါတွေကပေါ်ပါရင်ကျောင်းကလူလုံးအကြည့်နဲ့ဘုံကြီးကြီးတွေတင်းနေဒါတွေတော့မှားတယ်နေ့စဉ်နေ့စဉ်တောင်သိသေးတယ်ဘုံကြီးတို့ကဒါမလုံးနိုင်ဘူးအဲဒါကတွေကဒီကျောင်းကိုသုတ်သင်ဖို့ရလူကြောက်တော့ခန္ဓာမှာဖြစ်မှာလို့သာမတတ်နိုင်ဘူးလို့သာအဲဒါအနည်းဆုံးတစ်နှစ်တော့ခန္ဓာမှာဖြစ်မယ်ဘာလို့လဲဆိုတော့ကြောင်းကောင်းတယ်ဆိုပြီးလူတွေကလာလာကြည့်ရမှာပြီးတော့ဒီကမတုံမတင်မဲနဲ့ဒါလို့ကြည့်ရင်လူတွေကအင်းဒီမှာဘုံနေနဲ့ပါလားဒီမှာပေးနေပါလားဘာညာစကြည့်ပြောသွားမယ်လို့အဲဒီတော့မဖြစ်ဘူးလို့သာအဲဒီ ဒါကတော့အဖွဲ့ကလည်းသူတင်ကိုတောက်ကြပြရလို့တော့အများအားခန္ဓာမှာဖြစ်မယ်လို့ခင်ဗျာပြောထားတယ်အားမယ်လို့လည်းပြောပါတယ်အားမှလည်းဖြစ်မှလည်းလားအဲဒါကြောင့်ဘုရားဗန္ဒနာနုပအဖွဲ့ချုပ်ကိုစောင့်ရှောက်ပြရတယ်အကြောင်းကိုစောင့်ရှောက်ပြီးပြီးပါဘူးခဏလည်းစောင့်ရှောက်တဲ့စောင့်ရှောက်ရေးတွေပါဟိုရင်းနေခန္ဓာငွေတွေပါထားမယ်ဆိုတာလည်းပါသွားပါတယ်အဲအမြင်နဲ့လို့ပြီးတော့ဘုရားဗန္ဒနာနုပအဖွဲ့ကစောင့်ရှောက်မဲ့ဒုလာတွေကတော့ပြင်းပြင်းနဲ့ပြင်းစင်းနဲ့စောင့်ရှောက်သွားမယ်ဘုန်းကြီးတို့ကနေပြီးတော့ ရသော်ဘုရားအလိုတော်ကြတရားတွေဟောပြောမယ်မိရလည်းကနေမိနဲ့တရားတွေလုံးချင်းအထုတ်ပါမယ်ဒါပါပဲအဲနောက်ပြီးတော့ဒီမှာကျောင်းရကြဘွယ်နဲ့စပြီးသူဝေးရပြီးရထားတဲ့သင်္ကန်းတို့သင်္တော်တို့အစရှိတဲ့ဒါတန်ဖိုးအပြင်အခုဈေးနှုန်းဈေးမှာပေါ့လေအစိုးရဈေးနှုန်းပဲဒီဟာတစ်ပါးတစ်ပါးနဲ့တရား50ကျော်တန်မာရိနဲ့အဲ့ဒါတွေလည်းအပြီးပြည့်စုံရတာပေါ့ညီလေးတွေဆိုတော့ပြောလို့မရှိဘူးလို့ဆိုတာကတော့အဲ့ဒါတွေလည်းအပြီးပြီး65ပါးအပြီးတန်ကြီးလည်းဆိုတာရှိပါတယ် အဲဒီပြန်လည်းကမ္မဋ္ဌာန်းဌာနတို့တွေအများကြီးကြံပါသေးတယ်အဲ့ဒါတွေတော့ဒီထဲမထက်နိုင်ဝယ်ဖို့ရလည်းမလွယ်ဘူးခုနေကကလားဒါကြောင့်ဘုန်းကြီးကတတ်နိုင်များဒီလိုကျန်တဲ့ပုဂ္ဂိုလ်တွေ40လောက်ရှိပါတယ်အဲဒါတွေကဘုန်းကြီးကတတ်နိုင်များဒီလိုသင်္ကန်းတို့မကပါဘူးဘုန်းကြီးကလည်းငါးကောင်မျိုးလောက်သင်္ကန်းရတယ်ရှိပါတယ်အဲဒါတွေသင်ရှိသင်ထားပါတယ်အဲဒါတွေဒီရမ်းပါကုန်ပြီဒီရမ်းပြီးတော့အဲဒါတွေအများဝူတာပါပဲနောက်ပိုင်းကတော့သိပြီးအရေးမကြီးပါဘူးဒါဒီလိုဆက်ရပြီးပြန်အဲဒီလက်သက်ဆိုင်ပြီးတော့ဒါ ပထမကတော့ပါဠိကတော့မလိုက်ဘူးကြာတယ်လိုက်ဆိုလို့ချင်းပါဠိရဲ့ခံကြင်းကြအောင်ဆိုတော့ကမလွယ်ဘူးကြာတယ်ဘုန်းကြီးကပဲပါဠိသက်သက်ပြောသွားမယ်အကြောင်းရည်သက်ချမှုပေါ်အကြောင်းရည်သက်ခံနိုင်နေရပြောင်းနောက်လည်းပဲအသင်္သာဝရမှာသားရအောင်လို့ကျောင်းတကာကျောင်းမလေးရည်သက်ခွက်တင်များချင်းကိုယ့်အကိုကိုင်ညမကိုင်ရင်လည်းပါးကဆိုရမယ်တော့ကြာတော့ဟုတ်လားဗမာလိုကျမှဆိုရမယ်ပါဠိတော်လည်းလိုက်ဆိုရတယ်သိကြမှာမဟုတ်ဘူး မယံဗန္တိသမသဒ္ဒဟိုဟိုမလောက်ကြနဲ့မဆက်မလိုက်ကြနဲ့ဆိုတော့မတော်မှမဟုတ်ဘူးဒါလည်းမှန်မှမဟုတ်ဘူးမယံဗန္တိသမသဒ္ဒသမသာနာ သမစိတ်တာသင်္ကမသန္တာရဝတ္တဒုက္ခတောမောသနာဒါယနိဗ္ဗာန်တာသစ္စီကရဏဒါယဣမသမေသာသနာရိတ်တာအာရမေဣဒ္ဓမတ္တိခာပနာသတေမဟာဒေဝိဝိဟာရဝရနာမကံ ေဟာရံအတိတော်ဒီကံသတ္တမိယံပါတာရိကံမနောရမံကာရပုတ္တဝါဣဒာနိဝိဟာရမဟာနာမမဟာရဏတဗံကရောမာိမသမိန်စပန္နေဝိဟာရမေကရိယာမနေပထမံတယောအဓိဝစေဒေကုသံဃာသပတ္တရာမေသဘုဇနာသဓမ္မရာမေသ သတုပ္ပာရာဘာဝေနသရေယိမာသစ္စာပါဏာပါရိကာပဒတင်္သတာဘိက္ခုသံဃာတာအရုဏုကမနာကာလေသမေဇာနိကာသနာကာလေသာတိဇိတုကာလေတုဒိဋ္ဌတုံပဏိတာနိဒိဏပါဒခာရဏိယဘောဇနိယဝိတေကပါဏာနိတကေသံအတ္တမ အနေကသဟာသေးသဥပါသကောပါတိကဇနေသနိတေဟိခာရဏီယာဘောဇနိယာဘာနာဝိသေသေဟိဘောဇေမာဧဝံသဗ္ဗနေတတဝါဘောဂိတဝါသဒါမိဒေဝသံဃာကတံမူေတရဏသီလာနိကုလသမารိတဝါဧတကယထာဥဒဝိဟာရသမဟာဘေဝိဟာရဝရနာမကသဥပရိ ဥပရိမဂုမိသင်္ခါတံဥပရိမပါဒံယထုဒိဋ္ဌပရိသိဏံဗုဒ္ဓသာသဣကုသံဃာသာသဒေကိနောရကံဩသိဉ္စီယသကေသံဒီမာဒေကိနောရကံဩသိဉ္စီယသကေသံဒီမာသတာသုတိယပိသိဏံဗုဒ္ဓသာသဒေကိသံဃာသာသဒေကိနောရကံဩသိဉ္စီယသကေသံဒီမာဣတာဗန္တိယထာပရိသိဏေ ဗုဒ္ဓပတိမာသာလေဗုဒ္ဓပတိမာဒေဝလောကနာဝရဏမာရဏပူဇာသက်ကာဟောသံသိသမာနာပတိထာတုသင်္ညာနိပါသင်္ညာဌာနာနိပါနာသီလာယိကုဏသဗ္ဗနာဒိသူအာရောတေဟိဘောတေဟိသသောရတေဟိပါလေအကမိတဝသာဘာကာယငေဟိသာဘုဒ္ဓိတဝနဟာနာသုတကတာဘိပါဏပဥပါနာဘိဟုတ်တဝသာသုတံပရိဘုံသံတု ဒေနထာယာသာသုခတာယာသာသာယိကုံသာဝိပါတိကုံသာဟိတိမဘူမိသင်္ခါတံပနာသာဟိတိမဘာဂံသဓမ္မဒေသနာမဟာကဗံမဟာစီထေရပမုခသသာတပတ္တိလာယောဂဝတရာကနာသတတိပဌာနာဓမ္မပရိဝေရကတာဒေမအာရောဒေဟိဝဘေဟိသာသောရေကေဟိပါရေအကမိတဝသဗ္ဗကာယငေဟိသဖုသိတဝယထာပုသံပရိဂုံဤတုံ ဣဋ္ဌဗန္တေသီလာရိခုဏသဗ္ဗနာဘိသုသမနေရာသသဟထယောဂဝေသရာသဓမ္မမမကဥပါဒကဥပါဒိကယောသယထာမိယမိတံယထာသုခံဝတ္တမနာဓမ္မဒေသနာဓမ္မကဝနာရိသာဝနာကိစ္စနိကရောတုဘာဝနိသာနုယောဇံတုဓမ္မံပုနေတဝါဘာဝနိသာနုယောစိတ်တဝါမေဃဖလနိဗ္ဗာန်ခေပံပါပုဏ္ဏတု ထောပိတံယာရံမာသီသေရောဝါရသိက္ခာကသသာသနာ့ဣဒ္ဓအာရာမရက္ခကဂောဓကဘုဒ္ဓသာဗုဒ္ဓသာသနာနှုတ်ကသမေကုတ်ကထာသာစနေရတေမကထာနိမိတံရတနာသောပနထာယံဒီမာနိသာစီဝရာရိနာရိယဓမ္မဝုထုနိသီလာရိကုဏသမ္ပါဏနံပိသတ္တိယသေရဏံကထာဥဒိဌာနာဝိတံဝိတံပရိစ္ဆေဇ

လက်ခွက်ကရင်လက်ခွက်ကလိုက်လဲဆိုတာကိုယ်လုံးလိုက်ဆိုတာကိုယ်လုံးလိုက်ဆိုတာဒါဗမာလို့ဒီလက်ဆိုတာသံဃာတော်ရှင်မြတ်တို့ဖရာသူညီတော်တတ္တာသူညီတော်သန္တာသူညီသူညီတော်စိတ်ကြံသိကြတော်ဘုရားသာသနာ့နှုတ်ကဟအဖွဲ့ဝင်များဘုရားသာသနာ့နှုတ်ကဟအဖွဲ့ဝင်များ စီဩဝါဒကံယောဂီများနှင့်ဆရာစေနာရှင်များဖြစ်ကြတော်ဒီတော်တော်သည်အညီအညွတ်စုပေါင်းကြပြီလင်သမ္မာဝဆင်းရဲမှထွမြောက်၍နိဗ္ဗာန်ကိုသင်ညာစွာမျက်မှောက်ပြုပါရခြင်းအကျိုးသာ တောင်းတ၍ဒီသာသနာရိပ်သာအရာအကြောင်းတိုင်း၌နှသိမ့်ညတော်ကြံွေတို့ရှင်ပြုကျင်စကွယ်အလွန်ကျင့်တယ်၍ဤနုွယ်အလုံးမွလျော်ဝယ်တောင်းလာစွာတော်အာစီကြောင်းတော်မူသော ကောင်းကိုအောက်လို့စေကြည်လင်ယခုခါ၌ကျောင်းရည်သက်ချဒီပေါ်ဘွဲခေါ်သောအာရာဏသူဝဲကြီးကိုအာနာတိုင်းနဲ့စွာသင်ရင်ကျင်းပါပါကုန်၏မြတ်တို့ဖေဟာဒီကျောင်းရည်သက်ချ ပူဇော်ပွဲကိုကျင်းပသောအခါကျေဥစွာသံဃာတော်အားသွန်ကတူခြင်းသာလာသမျှအလုံးစုံသောပုဂ္ဂိုလ်တို့အားတရားဟောပြုခြင်းတို့ကိုရင်းရည်သက်ချပွဲ၏အကျိုးပူဇော်ပွဲဖြစ်ခြင်းသုံးရက်တိုင်းတိုင်း ကျင်းပပြုလုပ်ခဲ့ပါကုန်၏ယနေ့ဖို့၌မူကားတရားကျော်ရေးအတွက်ရှိတော်ယဟန်တန်ဃာတော်အားအာယုံသွမ်းတစ်ကြိမ်နေသွမ်းတစ်ကြိမ်အားဖြင့်တစ်ကြိမ်တိုင်းတိုင်းမွန်မြတ်သောသွမ်းခဲပွဲနှင့်သံခဲပွဲဘောဇင်နှင့် ကောက်ွယ်သူတို့ကိုဘုရင်စွာသက်ကတူရာမင်းမွေပူဇော်ခဲ့ပါကုန်၏အောင်မောင်းများစွာသောဥပါဒကဥပါဒကီသူပရိသတ်တို့ကိုလည်းမွန်မြတ်သောသဲဝယ်သောစဉ်ကောက်ွယ်သူတို့ခြင်း သွေးမွေးတဲ့ပါတော်မူရှင်မြတ်တို့ဘုရားဤတို့သက္ကတူရာသွေးမွေးကြပြီနေယခုအခါသံဃာတော်ဤမြေမောက်၌ရဏဂုံ၃ပါးနှင့်တကွာ၅ပါးသီလ7ပါးသီလတို့ကိုသမ္မာဆောက်တည်ကြပြီလင် ခုတင်မင်းလျောက်ထားအပ်ခဲ့ပြီးတော့အာစီကြောင့်တော်ခေါ်တော်ဤကြောင့်ဤအထက်ထောက်ဆိုအပ်တော်အထက်ပိုင်းဖို့ကိုဤညွန်ပိုင်းချရင်ရှိသည့်အတိုင်းမြတ်စွာဘုရားအား၎င်း တာလေသူ့အောင်ပြုရမယ်စက်ပိုင်းကိုစက်ကတည်းကတရားအားလည်းပြီးရဲ့သံဃာတော်ကသံဃာတော်ကသုံးပြပါတော့စိုက်တော့ဘုရားရှင်နဲ့ပြုဆုံးတယ်သံဃာတော်ကလူရဲ့လို့အောင်ပြောမယ်အကြောင်းဆက်ကအမှန်ကောင်းပါလေဟိုသူလည်းကြည့်ပြီးပါရဲ့သူကြည့်ရတဲ့ပုဂ္ဂိုလ်တော်ကြာကြည့်လို့ရှိရင်အနာကိုအာရရဝန္တာပြအမှန်ကောင်းပါလေဒါရိခဆိုကြမှာလားမာဒီကြောင့်တော့ခေါ်တော့ဒီကြောင့်ဤသက်ထဝုသောအပ်တော်သက်ပိုင်းဖို့ကို ဒီညွန်ပိုင်းခြားရင်ရှိသည့်တိုင်းသစ္စာဘုရားအား၎င်းအင်္ဂါတော်အား၎င်းမြတ်သောလူရည်သက်ကိုဟောကြား၍ကောင်းမွန်ရိုသေစွာလူကမ်းပါကုန်၏ရှင်ဘုရားရှင်မြတ်တို့ဘုရားဤเจ้าအထက်ထ၌ ဤညွန်းပိုင်းခြားထားအပ်သောဘုရားက၌မြတ်စွာဘုရား၏ကိုရောသားဖြစ်သောဘုရား၏ရုပ်ပွားသင်္ဓုတော်သည်နတ်လူတော်၏သိခိုးခြင်းဉာဏ်တော်ခြင်းပူဇော်ခြင်းရိုသေပြုခြင်းတို့ကိုအာနမူပါ သိအောင်တည်နေပါစေတည်းသို့ဘုရားကမှတပါတော်အာနာတော်ကိုမူသီလအစရှိတော်ဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူကြသောအာနာတော်သည်မသိအပ်သောရှိသိကြည့်၍ေသောနေသောခြေတော်ဖြင့် င်း၍၎င်းလုံးစုံသောကိုရင်းနာတို့ဖြင့်ဒီကသုံးနာ၍၎င်းဒီသောက၌မူကနာရှိ၍၎င်းအင်းအောင်ရာလို့ငါ၎င်းကိုစိတ်နှဖျားသမ်းမာရာလို့ငါ၎င်းသမထအာယုံကိုသူရန်လို့ငါ၎င်း ပဒနာရှုရန်လို့ငါ၎င်းသမာဓိအလျောက်အလိုရှိတိုင်းဘုံဆောင်တော်မူကြပါစေကုန်သတည်းသို့ရှင်ဘုရားဟောရံမာယုံခမ်းမကြီးနှင့်တကွရင်းမဟာကြီးကြောင်းတော်ဤအောက်ထဝဆိုအပ်သောအောက်ပိုင်းပုဂ္ဂိုလ် အာဟုပြတော်မူရှိတော်ပฏิပဌာန်တရားပွားများသိကျင်တော်ယဟန်ရှင်သူယောဂီအပေါင်းအားမဆိတ်အပ်တော်ရှိသေမိရဲ့သေဆုံးနေတော်ရှိတော်ဖြင့်နင်း၍၎င်းလုံးစုံသောကိုယ်ငါတို့ဖြင့်ဒီဘသုံးသာ၍၎င်း မာရီအလျောက်လိုရှိတိုင်းဥဆောင်ရလို့ငါမြတ်သောလူရည်သက်ကိုဟောချ၍လူရန်ပါကုန်၏သင်ဗျာတို့သင်မြတ်တို့ဘုရားဒီမဟာစီကျောင်းတော်အောက်ခ၌သီလအစရှိတော်ဘုံကျေးဇူးတော်နှင့် ကုန်သောယဟန်သာမဏေတို့သည်၎င်းလူဝကြောင့်ယောဂီတို့သည်၎င်းတရားကိုမြတ်နိုးသောဘာဒကဥပါသိကဥပါဒကိတို့သည်၎င်းပိုင်းခြားသမထားသည့်အတိုင်းသာနာသည့်အလျောက်ကိုယ်စီတိုင်းဝင်းသောိုင်းကုန်လည်း တရားဟောခြင်းတရားနာခြင်းအစရှိသောသာသနာနှင့်သက်ဆိုင်သောဥစ္စာတော်ကိုပြုလုပ်ဆောင်ရကြပါစို့ဘာဝနာလုပ်ကိုလည်းအားထုတ်ကြပါစို့တရားနာကဘာဝနာကိုအားထုတ်ကြ၍ဘုရားနိဗ္ဗာန်တော့ မာစီကျောင်းတော်ကိုသိသိစောင့်ရှောက်ရလို့ငါအာစီဩဝါဒဓမ္မသာသနာ့ဤတာယံဤအဆောင်လျှောက်ဘောဘကဖြစ်သောဘုရားသာသနာနှုတ်ကဖွဲ့ချုပ်အားလေအမြင်ပါကုန်ဤရတော်သို့ဖြင့် ကံသင်္တောင်အစရှိသောမျိုးမျိုးသောဘုရားဝတ္ထုတို့ကိုလည်းသီလအစရှိသောဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူကြသောဒီဝဟသော65ပါးသောအထေတို့အားအကြည့်ရသည်မိုင်းကြ၍ဘုရားစွာ ကမူပါပါတော်၏မြတ်တို့ဘုရားအင်္ဂါတော်နှင့်ဒီပြိဿများစွာတို့အားကောင်းစွာကျွေးမွေးခြင်းကျင့်ဝင်နှသိမ့်ဓမ္မအာစီကြောင်းတော်ကိုဒီသက်သာသူရန်ရင်65ပါးတော်ရှင်မြတ်တို့အား န်းရှင်တော်စရှိတော်မျိုးမျိုးသောသူဝဝတ္ထုတော်ကိုသူတိုင်းခြင်းစရှိတော်အမိတော်တို့ဤဤကောင်းမှုအပေါင်းဤအာသဝတရား၄ပါးတော်ဤဘုရားကုံကြောင်းဖြစ်တော်မညာဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါသည်တည်း တို့ယုံမခေါ်လိုက်ကြတယ်အောင်အားလုံးအမြအမြယူတော်မူကြပါကောဆိုရင်အဲ့ဒီမှာသာတို့ကနော်မာစီကျောင်းတော်ကိုရေသက်ချသူတိုင်းရင်သတ္တရှိတော်ဒီကောင်းမှုအပေါင်းဤအဖို့ပါကကိုဝယ်လွန်လေတော့ဒီမာစီကျောင်းတော်ဤ သင်္ကမသည်ဒါယကာဖြစ်သူသာဝတွင်နှင့်တကွကျွန်ုပ်တို့၏အတိအတိတော်အမိယဖာဆွေမျိုးဤအရ၌ရောက်ရှိနေသောပရိစ္ဆအပေါင်းတို့မှစ၍ တာပေါင်းဆိုတာလူရနာတရားပါပဲဤရဤရနိုင်ရောက်ရှိနေသောပြိဿအပေါင်းတော်မှာစရဲ့သုံးဆုံးသောအတဝအပေါင်းတော်အားမြတ်အမြတ်မြတ်တို့ရပါကုန်၏အမြတ်အမြတ်မြတ်တို့ရပါကုန်၏အလုံးစုံသောတဝါတော်သည် ပေါင်းမှု၏အဖို့ကိုဒီညရကြ၍ကိုယ်စိတ်နှပြသမ္မာကြပါစေတော်